ဘက်ကပညာသုတ်တရားတော်ဟောလာတာသတင်းမောင်းတော်မြင်ရပြီ။ညာထဲမှာလဲအပြတ်ပြတ်တွေရှိနေတာနဲ့အဲဒီနေ့ပဲရောက်လာတယ်လဲဆိုတော့ဝေဒနာနုပါဒနာကမ္မထာမှာဥပိ္ပခာဝေဒနာပိုင်းရောက်လာပါပြီ။တရားမင်းကမိမိကံစွာကုန်လို့အပ္ပတ္တကုန်လို့ အသက်တန်းကုန်တဲ့အတွက်သူတွေရတော့မယ်ဆိုတော့မိမိပိုင်ဆိုင်တဲ့ပြည်ရင်ချမ်းသာတွေနဲ့စားပြီးတော့ပေါကာတွေဖြစ်ဒေါမနတာတွေဖြစ်နှလုံးမသာမှုတွေဒါတွေစွန့်ပစ်ပြီးသွားတော့မယ်ဆိုတော့နှလုံးမသာမှုတွေဖြစ်တော့မခံမရနိုင်ဖြစ်လို့ သက်သာရာသက်သာကြောင့်ရပါစေတော့ဆိုမြတ်စွာဘုရားကလာရောက်ပြီးတော့ယသနာမေးဘတ်တော်ရီဟာချမ်းသာကောင်းစားလိုကြပါရဲ့နဲ့ဘာကြောင့်ဆင်းရဲတွေနဲ့တွေ့နေကြသလဲဆိုတဲ့မေးခွန်းကိုမေးတော့မြတ်စွာဘုရားကဣဒ္ဓမစ္စရိယဆိုတဲ့တရားစုကြီးနှစ်ပါးကြောင့်

ဖေးရန်ပလျက်အေးမြချမ်းသာနေလိုပါလေသိတာမေစေသူရှုပ်ပွေ၍ခြင်းကြီးမကြဆင်းရဲရသည်ဒါပထမတော့ပဲအကျိုးရဲ့ဆို

အာလုံးကာမဘုံကတ attva တွေကိုယ်ကလည်းပဲသူများရမမှုပဲသူများကလည်းကိုယ်ရမမှုပဲနဲ့အေးအေးများများချမ်းချမ်းသာသာနဲ့နေကြခြင်းကြတယ်အနေလိုကြအေးများများချမ်းသာနေပါစေလို့သူတွေလည်းတောင်းကြအပြီးအပြီးပေါ့လေကိုယ်ဘာသာနဲ့ကိုယ်နတ်ကိုယ်ွယ်တဲ့ပုဂ္ဂိုလ်တွေကလည်းနတ်တွေဒီမှာသူတောင်းကြတောတောင်ကိုယ်ွယ်တဲ့ပုဂ္ဂိုလ်တောက်တောင်နေမှာ ကောင်းကင်ဘုံကဘုရားကိုယ်ပဲတဲ့ပုဂ္ဂိုလ်လည်းအဲ့ဒီမှာသူတောင်းကြဘာသာမရှိတဲ့ပုဂ္ဂိုလ်တွေကလည်းသူတို့ဟာသူတို့သူ့ဘုံကောင်းတော့တောင်းလိုက်သေးတာပဲဘာသာမရှိဘူးဆိုပေမဲ့လို့တောင်းလိုက်သေးတာပဲဆိုဘုရားဘာသာတွေဆိုလို့ရှိရင်တော့ဘုရားအာရုံပြုပြီးတော့သူ့ဘုံကောင်းတွေတောင်းကြဒါလို့အလုံးသောသတ္တဝါတွေကကောင်းစားခြင်းသာကြီးဖြစ်ပါရင်လည်းဘာကြောင့်

ဒီတရားစုံနှစ်ပါးရှိနေလို့တဲ့ဒီတရားစုံနှစ်ပါးကမရှိရင်သမဏကောင်းမယ်လူတိုင်းလူတိုင်းဒီတရားစုံတရားတွေမရှိဘူးဆိုရင်လူတိုင်းလူတိုင်းဒီတရားစုံနှစ်ပါးမရှိဘူးဆိုရင်ဘယ်သူဘယ်သူမှညူဆူကြစောင်းမြောင်းကြမှာမဟုတ်ဘူးအဲအကုန်လုံးညီညွတ်နေကြလောကမှာမညီညွတ်ရေးတွေဖြစ်တာအဲ့ဒီကနေဖြစ်နေတာပဲဒီဣဒ္ဓမစ္စည်းကတရားစုတွေဖြစ်ဒီကဘာလုံး

ဒေချာသိမယ်ဆိုစိတ်ဆိုးစရာပေါ့နော်ဥစ္စာသတ္တဝါတွေချမ်းသာခြင်းနဲ့မချမ်းသာရအောင်ဒီဟာကဝင်ပြီးတော့မှုေးနေတယ်လေဣဒ္ဓမစ္စရိယအကယ်၍ဣဒ္ဓမစ္စရိယအကောင်းထင်နေတာရှိမယ်ဆိုရင်ကျိုးနဲ့ခြီတုပ်ပြီးတော့ရိုက်ပြရတော့ကောင်းတာပဲရိုက်ရုံနဲ့မဟုတ်ဘူးတခါလဲလူပြေလောကကိုမလာအောင်လို့နှင်ထုတ်စရာကောင်းတယ်ဒီဣဒ္ဓမစ္စရိယတော်တော်ဆိုးတဲ့တရားတွေဒီလိုလုပ်လို့ကတော့မဖြစ်ဘူးနော်မလား

မုန်းတဲ့သူတွေကိုမနာလိုဘူးမုန်းတဲ့သူတွေအကြောင်းပြုပြီးတော့မပွေခြင်းမူမချမ်းသာစေခြင်းမူချမ်းသာပြီးသားလူတွေကိုလည်းဆင်းရဲစေခြင်းနဲ့လို့ကြရတာကိုဖြစ်တဲ့အာယဝတ္ထုတွေအကြောင်းပြုပြီးတော့အဲ့ဒီဖြစ်တဲ့အာယဝတ္ထုမျိုးအဲကိုလူချင်းသားမျိုးကိုနှစ်သက်တာမျိုးတွေသူများမှမပြည့်စုံစေခြင်းမူကိုမှပြည့်စုံတာလည်းသူများမရစေခြင်းမူဒီလိုဖြစ်နေတာကိုဒါကြောင့်မို့ မုန်းချစ်အားသာအာယုံများနဲ့ဒီမုန်းစရာချစ်စရာတွေကလည်းဘယ်ကလာကြအောင်ဆိုလို့ရှိရင်လိုလားတလီတဲ့လိုလားနဲ့ပဲတတ်တဲ့မုန်းတာအဲချစ်တတ်တဲ့လောဘရာဂဌာနဆိုတဲ့တရားလေးရှိတော့တဲ့ဒါလေးရှိတော့လိုလားတဲ့ဥစ္စာရှိမှတော့မလိုလားတဲ့ဥစ္စာလည်းတစ်ခါကရှိသွားတော့တာ မိုးကြတာအာရုံများနဲ့လိုလားတလီကြာစီတဲ့တာအဲ့ဒီလိုလိုလားနှစ်သက်တဲ့ဆန္ဒတာကဘယ်ကလာကြလို့ဆိုကြာစီလို့ချစ်စရာကောင်းအောင်လို့ကြာစီလို့အဲ့ဒီကြာစီမှုကဘယ်ကလာကြမလဲဆိုတော့ပပင်းစပညာဆိုတဲ့တရားလေးရှိရဲ့အာရုံလေးရလာတဲ့အခါသူရရုံလေးနဲ့မဟုတ်ဘဲနဲ့မှတ်ထားလိုက် မှတ်ထားလိုက်တော့အဲ့ဒါလေးကိုပြန်စဉ်းစားပြီးတော့ချစ်စရာကောင်းအောင်မုန်းစရာကောင်းအောင်သူကချဲ့ပြီးတော့ယူနိုင်တယ်ဓာတ်ပုံရိုက်တာအဲ့ဒီဓာတ်ပုံခလင်ကနေပြီးတော့ပုံကြီးချဲ့လို့ရတယ်လို့ပဲသူကလုံးချင်တယ်လို့လို့ရတယ်သူကချစ်စရာတွေဖြစ်အောင်လည်းစဉ်းစားရင်ချစ်စရာဖြစ်တာမုန်းစရာဖြစ်အောင်စဉ်းစားလည်းမုန်းစရာဖြစ်တာပဲအာရုံရပြီးမှတော့လိုလိုသုံးနိုင်တယ်အဲ့ဒီလို

ဣဒာမေစရိယဖြစ်သောတတ္တဝါတွေချမ်းသာခြင်းရသော်လည်းမချမ်းသာဘဲနဲ့ဆင်းရဲဒုက္ခတွေတွေ့နေရလေတော့သည်ဒီလိုဆိုလိုတာအစဉ်တိုင်းတော့ကြောင့်ဣဒာမေစေသူချုပ်ပွေ၍သင်ခြင်းမကြဆင်းရဲရသည်ကဲဆက်စွာမူလစေမြင်သူအကြောင်းစစ်သောမုန်းချစ်အပ်သာအာယုံများနေ လာတလီဉာဏ်စီရံခဲ့ရာမှဆွဲခြေတယ်လွဲ့၍စင်ငယ်စင်ငါရှင်ရိုးပါရီအဲစင်ငါစင်ငါအကြောင်းကျိုးတွေဆက်ဆက်ဖြစ်သွားတယ်တဲ့အဝိဇ္ဇာရှိလို့သင်္ခါရဖြစ်ရသင်္ခါရရှိလို့ဝိညာဉ်ဖြစ်ရ

မေတ္တာမှုဖြစ်ပြီးတော့လာတော့ချစ်စရာတွေပေါ်လာမုန်းစရာတွေပေါ်လာချစ်စရာမုန်းစရာရှိတော့အိတ်တာမစ္စရိယာဖြစ်အိတ်တာမစ္စရိယာဖြစ်တော့ကိုယ်လိုရှိတဲ့တည်းချမ်းသာတယ်မတွေ့ရပဲဆင်းရဲတဲ့တွေ့နေကြရတော့ဒီဆင်ငယ်ဆင်ကပြေရောပါရီ၆ပြားစွာရဆင်သမျှကိုမှတ်ကြသဖြင့်မမီသင့်ကြောင်းမီသင့်ဆောင်၍မအောင်ပြင်းကလမ်းမာရသည်မုတ်ချချမ်းသာရေးပေ၏ပြီးတော့ဒီတိုင်းမဲ့ ပြေကသွားရုပ်သွားသွားရုပ်သွားစဉ်အတိုင်းဒီတိုင်းသွားကြတော့မလားပညာအောင်မလားလို့ဆိုလို့ရှိရင်တချို့ကတော့ဒီလိုသွားရုပ်သွားကြတော့မှာပါပဲဒီလိုသွားရုပ်သွားနေကြတာစီစီတော်ဘုရားတွေပွင့်လာတာများလာပြီဘုရားတိုင်းဘုရားတိုင်းကဒီလမ်းမတွေပြင်ပြီးလမ်းမရောက်အောင်လို့ဟောသွားတယ်ဒါပေမဲ့လို့လူတိုင်းလူတိုင်းကအဲ့ဒီလမ်းမမလိုက်နိုင် သတ္တဝါတိုင်းကမလိုက်နိုင်ဘူးလမ်းမှလိုက်တဲ့ပုဂ္ဂိုလ်တွေကအာသောကုန်ခါရဟနာဖြစ်ဆင်းရဲခါသိငြိမ်းတဲ့နိဗ္ဗာန်ကိုရောက်သွားကြဘုရားတဆူတဆူမှာသတ္တဝါဘောင်ဘလို့ကျွတ်တယ်လဲဆိုလို့ရှိရင်ဟိုကျမ်းသံဃာဆိုထားတယ်ဟောတာတကြီးဆိုကျမ်းကဆို24ပင်ရှင်နဲ့ဂရေ60 နောက်ထပ်တသိန်းနဲ့လို့သာအစွန်းသားနဲ့24ပင်ရှိတပင်ရှိတပင်ရှိမရေမတွက်နိုင်တဲ့တပင်ရှိတပင်ရှိက24ခုနောက်မှာဂရေ60နောက်တော့တသိန်းနဲ့လို့သာအဲဒါတော့သတ္တဝါတွေကြွကြွပြီးတော့သွားကြတယ်တဲ့ဘုရားတို့သူတို့အဲဒါလိုက်နာနိုင်တဲ့ပုဂ္ဂိုလ် မလိုက်နိုင်တဲ့ပုဂ္ဂိုလ်တွေကတော့ဒီလိုကြားနေရတာကိုဒါကြောင့်အခုရှိတဲ့ပုဂ္ဂိုလ်တွေကရှိရှိသောဘုရားတွေတော့မလိုက်နိုင်တယ်လို့ကြားနေတာဒါပေမဲ့လို့ခုဘုရားလက်ထက်မှာခန္ဓာကဂရေ60 20လင်းသိခြင်းနဲ့ဂရေ60သသိန်းနဲ့ပါဝပုဂ္ဂိုလ်တွေလည်းရှိသေးတာပေါ်တယ်ခုသာသနာမကုန်ခင်အတွင်းသာပါကြအောင်ပါအဲဒီကမပါဘဲနဲ့ကြားနေတဲ့ပုဂ္ဂိုလ်တွေကတော့များပါလိမ့်ဦးမယ်သူက များပါလိမ့်မယ်လို့ဘာလို့လဲဆိုတော့တရားဆိုတာလူတိုင်းလူတိုင်းလိုက်နာနေတာမဟုတ်ဘူးတရားဆိုတာကောင်းကောင်းတော့ကောင်းတဲ့တရားပဲကောင်းဝင်မယ်လို့ကောင်းတဲ့ဥစ္စာကလည်းကိုကအခါလေးရှိမှကောင်းတိုင်းကောင်းတိုင်းလည်းသူဟာသုံးဆောင်နေတာမဟုတ်ဘူးအခုအများသုံးဆောင်နေတဲ့သာဝေသောက်ွယ်တွေဆိုပါဦးနော်သာဝေသောက်ွယ်တွေရှင်နေမျိုးမျိုးမုန်းနေမျိုးမျိုး

ကောင်းတဲ့ဥစ္စာတွေနဲ့မတည့်တာမကောင်းတာတော့လည်းသူတည့်သေးရဲ့သူကသူမကောင်းတာတွေတည့်အစာမဲ့ကြမ်းညာအရာသာတည့်မရှိတဲ့အစီပြားမရှိတဲ့ဟာတွေနဲ့သူတည့်အစီပြားတွေနဲ့အစိတ်တွေနဲ့အကောင်းတွေဆိုလို့ရှိရင်အဲဒီယောဂဝိညာဉ်ရှိတဲ့ပုဂ္ဂိုလ်ကမတည့်အဲဒါလိုပဲသူတရားတွေကကောင်းနေပေမဲ့လို့လူတွေက

အဲဒီသုံးလဘသင်္ကန်းဝတ်တော့ဆရာသမားတွေအတရားထုတ်ဖို့ရပေးထားတော့ပုဂ္ဂိုလ်တူကသူကပြောတယ်ဒီလိုအခွင့်အရေးရပြီးတော့အားနေတဲ့ခါလေးဟာပြောပြောချင်းချင်းလေးနေဖို့ရပေါင်းတဲ့အကြောင်းတရားအထုတ်နေရတာမပြောရပဲဟောသူကျုံနေလို့ရှင်းနေပါလားသူကျုံနေ

ပညာခါတော့အကြီးကျယ်ပြောကြတာပဲကလေးတွေလူငယ်တွေလူငယ်တွေတက်တာပြောရတာပါဟိုမှာတချို့သိတယ်မငယ်လာဘူးဆိုဒါတွေပြောကြအဲ့ဒါသမင်းမမသိဟင်းမမသိဆိုကြတော့ပဲတခါလေပြောကြတာမှပြောရတဲ့နေတော့ဟိုသုံးရက်ပြီးသွားပညာပြီးသွားဒီလိုတွေဘာကြရင်သေးတော့မေးလို့ရှိရင် မာကြံရဖို့အကြောင်းမမျိုးလို့ရှိရင်နေမကောင်းတိုင်းနဲ့ဒါမကြမ်းမှကြံရစရာအကြောင်းရှိတယ်လို့လားအကျိုးမကြမ်းမှပြင်ပါတကယ်မှဟိုတိုက်လို့ခိုက်လို့ပုန်းလို့ပဲ့လို့ဒီမှာလည်းရှိမှာပဲအဲဒီတွေကကစားပြီးတော့နေတော့အဲ့ဒီကနေပြီးနေမကောင်းတိုင်းနဲ့ဒါမဖြစ်ဘူးလို့မဆိုနိုင်ဘူးဒီလူတွေအများကြီးတွေကအကျိုးတော့ရှိမှာပဲအဲဘာကြံရတော့ဆိုလို့ရှိရင်မကြမ်းမှလည်းကြံနေတယ်ဒီအဖြစ်ဆုံး ကိုယ်ရင်နွားနဲ့ပင်မပြီးတော့နေတာတွေပဲသိချကြတယ်လေဥစ္စာကတော့လူတိုင်းလူတိုင်းပဲကြားကိုယ်ရင်ပင်မနေအဲနဲ့အလုံးလုံးတာတော့တော့ကျူးစွာလောက်တာမှမဟုတ်ပဲဒီဥစ္စာတစ်ခါတည်းတနည်းလုံးတွေကျူးစွာတွေလုံးမလို့သူကอืมအဲဒါလောကအနေနဲ့ကြော်ရတယ်ဆိုတာဘာကြံရစ်သလိုဆိုရင်ပြီးတော့ကိုယ်ပင်မနွားနဲ့မှုကကြံရစ်တာပါပဲဘာမှမကြံရဘူးသေးဘူး ပွဲကြည့်ရဲဆိုရင်ပွဲသွားကြည့်ပင်မသာကြံတာပဲရုပ်ရှင်တွေပါတွေသွားကြည့်ပင်မသာကြံတာပဲဘောလုံးပွဲတွေပါတွေဆိုကုသကာလမှာသိကြည့်သဘောကျကြတယ်သွားကြည့်ကြတယ်သတင်းစာတွေပါတွေကလည်းတဲအားပေးကျမ်းမာရေးဆိုတာကိုဘောလုံးကံတဲ့လူတွေကတော့ကျမ်းမာမယ်ဆိုကျမ်းမာကြကြည့်ပါရဲ့သူတို့ကတော့ကိုယ်လည်းလှုပ်ရှားနေတယ် ထိုင်ပြီးကြည့်နေရတဲ့ပုဂ္ဂိုလ်တော့ကျမ်းမာစရာအကြောင်းမမြင်ဘူးသာငြိမ့်နေတယ်လို့အညောင်းစရာအကြောင်းရှိတာဘေးကပုဂ္ဂိုလ်တွေကအနာအသက်တွေပါတယ်လူတွေအများကြီးစုနေရတယ်ဒီရောဂဝေဒနာရှိတဲ့ပုဂ္ဂိုလ်တွေပြီးအနာအသက်တွေပါတယ်ပုံမှုတော့ယောဂတော့ကူးလာတဲ့အကြောင်းရှိတယ်ကျမ်းမာရင်မမြင်ဘူးဒီထဲမှာဒါပေမဲ့လို့ခေတ်ကာလအားလျော်စွာဒီဥစ္စာကိုကျမ်းမာရေးဆိုပြီးတော့အားပေးတဲ့အနေနဲ့ပေါ်ပြကြတယ် ကြီးမွန်းကြအဲဒါတွေလည်းသွားကြည့်ပြီးဗာကြံရည်တော့ဆိုလို့ရှိရင်ကိုပင်ပန်းလာကြံရည်တာပါပဲဘယ်ဟာဖြစ်ဖြစ်ဒီလိုကြီးတဲ့ပဲလောကကြီးရာတွေအဲပြောရွှင်နေရဒီမောနေရဘာလို့နေရပြီးတာကြရင်ဗာကြံရည်တော့ဆိုလို့ရှိရင်အဲဒီကိုပင်ပန်းတော့လည်းဗာကြံရည်တာပဲဘာမှမကြံရည်ဘူးတရားအားထုတ်တဲ့ဥစ္စာက

ကိုအားထုတ်အားထုတ်ခဲ့တဲ့လောက်ကလေးဟာပြန်စဉ်းစားရလို့ရှိရင်လည်းအမှန်အားရစရာကောင်းတယ်။ဘာမှတရားထုမတွေ့နဲ့အောင်တော့ဒီရက်ဒီရက်အတွင်းမှာဖြင့်ဥပုသ်တဲ့သီလဆောက်ပြီးလို့အဲကမ္မထာတရားလေးနဲ့တရားနှလုံးသွင်းလို့နေခဲ့တာလေးပြန်စဉ်းစားရင်အမှန်ဝန်တာစရာကောင်းဘာလို့လဲဆိုတော့သူစိတ်စင်ကြယ်တဲ့လုပ်တွေလုပ်နေတာပဲအများအားစင်ကြယ်နေတာစိတ်ကိုအများအားစစ်သေးတယ် စိတ်တိုင်းစိတ်တိုင်းကိုတခါလဲသိနေတာပဲတရားပေါင်းနေပိန်နေထိုင်နေဒီရစသည်ဖြင့်မှားပြီးတော့နေရင်စိတ်ကတခြားထွက်သွားလိုက်ထွက်သွားရင်လည်းချက်ချင်းသိတာပဲချက်ချင်းမသိတဲ့တော်တော်ကြာသိပြန်လာခဲ့အမင်းမသွားနဲ့ဆိုလိုလိုပဲမှာခေါ်လာတယ်လို့ပဲတခါဒီကပြန်ပြီးပေါင်းနေပိန်နေမှာတော့ကြာပြန်သွားရင်လည်းသွားအောင်ပါပဲသွားလည်းပဲပြန်ပြီးလာခဲ့အောင်ခေါ်တယ်လို့ပဲတခါပြန်ရောက်တယ်ဒီမှာမှတ်နေဒါတော့ စိတ်တွေဘယ်မှမသွားရဘူးသို့သာသွားရင်လည်းပဲမကြရဘူးအတော်သာဆိုပြန်လာရပြီအမှန်တရားစင်ကြယ်တဲ့စိတ်တွေနဲ့နေရတာကိုသိနေရကြတာလို့ပြီးတော့အဲလိုစင်ကြယ်တဲ့စိတ်တွေနဲ့နေကြရတဲ့အတွက်အပြင်တစ်သက်တစ်ခါမှဒီလိုနေကြရတဲ့အခါဘယ်လောက်ရှိသလဲစဉ်းစားရတယ်တချို့လည်းဒီတစ်ခါကြီးမှာပဲသာကတာကအာထုံနေတဲ့ပုဂ္ဂိုလ်တော့မထူးဆန်းပါဘူးဟောအသေးသေးပုဂ္ဂိုလ်ဆိုရင်ဒီတစ်ခါကြီးမှာ

ဘုရားတရားဘာသာဆိုပြီးကိုယ်ဝယ်နေရတာပဲဘုရားတဲ့ဘုရားတဲ့ဘာသာတဲ့ဒီလိုလိုရတယ်ဒီလိုလိုရပြုကုသိုလ်ရတယ်ဆိုတာလည်းဒီလိုနေလာတာပဲနေလာတော့ဘုရားရဟန္တာတွေဆိုတာဘယ်လိုနေမှမသိဘူးကွာဘယ်လိုနေမှမသိဘူးသူများကရဟန္တာတဲ့ဆိုပြီးတော့သုဒ္ဓတဲ့ရဟန္တာပဲလို့ဒီလိုအာရုံပြုလိုက်ရတာတော့ဟုတ်တာမဟုတ်တာတော့ထားပါဘူးဘယ်လိုနေမှမသိဘူးအခုတရားထုတ်တဲ့ပုဂ္ဂိုလ်ကသူနည်းနည်းအားထုတ်ရင်နည်းနည်းသိတယ်နည်းနည်းအားထုတ်ရင်နည်းနည်းသိတယ်ဘယ်လိုသိလာတော့ဆို ကိုယ်ကတရားထုတ်နေတော့ဒီတိုင်းဒီတိုင်းစိတ်ကလေးတွေလာပြီးတော့ကျุနေရတော့စိတ်ဟာမမြင်တော့အောင်လို့လုပ်နေရတာကိုသိစင်ကြအောင်မြဲတမ်းတခါလဲမကောင်းတဲ့စိတ်မတော်တဲ့စိတ်တွေဘာမှမရှိရအောင်စိတ်တဲ့စိတ်တွေနဲ့အကုန်လုံးပြအောင်လိုက်ပြီးအားထုတ်နေတော့ဩဘုရားရဟန္တာပုဂ္ဂိုလ်တွေမှာလဲဒီလိုလုပ်တွေအားထုတ်ပြီးတော့တရားသူတွေရသွားတာပဲอืมဒီလိုစင်ကြအောင်အားထုတ်ပြီးတော့ရသွားတာပဲတို့တော့ မနိုင်သေးလို့မစင်ကြယ်သေးဘူးမဖြစ်သေးဘူးဒါပေမဲ့လို့ဒီတိုင်းလိုက်ပြီးသွားလို့ရှိရင်နောက်ဆုံးတနေ့ကျဒီစိတ်တွေကစင်ကြယ်သွားမှာပဲမတော်တဲ့စိတ်တွေဘာမှမဖြစ်နိုင်မင်းနဲ့စင်ကြယ်တဲ့စိတ်ကြီးတွေဖြစ်သွားမှာပဲလို့ဆိုတာမှန်းဆပြီးတော့သိနိုင်ပါတယ်အဲ့ဒါကွာနာဖို့တန်နေတာဟောဘုရားရနာပုဂ္ဂိုလ်ဆိုတာဒီလိုမစင်ကြဲတဲ့မကောင်းတဲ့စိတ်တွေဘာမှမရှိဘဲနဲ့မိမိစိတ်ကိုမိမိလိုတဲ့လိုချင်တဲ့ဆိုးရပြီးတော့

နောက်ဘယ်ချိန်မဆိုပဲနှလုံးသွင်းသူကနှလုံးသွင်းမှုရာလေးရသိနေရကြတယ်อืมဘယ်ချိန်မဆိုပဲကိုတရားလေးနှလုံးသွင်းအောင်မှာပဲဆိုဝိုင်းလာရင်ပဲဖြစ်ဖြစ်တိုင်းနေရင်ပဲဖြစ်ဖြစ်အိတ်နေရင်ပဲဖြစ်ဖြစ်အားလာတဲ့ချိန်ကာလနှလုံးသွင်းတယ်သူကသိနေရကြတယ်အထူးအားဖြင့်တော့အရေးကြီးတဲ့စိတ်တွေဖြစ်ပေါ်လာတဲ့အခါကျရင်ပို့ပြီးတော့ရေးကြည့်တာပေါ့လေ ဟိုမှာစိတ်ညစ်စရာပေါ်လာတယ်စိတ်ပူစရာပေါ်လာတယ်ဆိုရင်ဒါလေးကျွရမှာဟိုစိတ်ညစ်စိတ်ညစ်တာလေးစိတ်ပူစိတ်ပူတာလေးလုံးမသာတာလေးကျွရဒုက္ခတစ်ခုနဲ့တွေ့ပြီးဆိုဒါပြီးတော့ရေးကြည့်တာပဲဘေးရန်တွေတွေ့တဲ့အခါမှာကာကွယ်ရောက်ရလို့လေအာဘရာသူထာမောဝိရိတာဘောအာဘရာသူဘေးရန်တို့၌ဝါဘေးရန်တို့ကျုံသောအခါကာလ၌

ရေးအရေးကြီးတဲ့ကိစ္စတွေနဲ့တွေ့တဲ့အခါကျတော့အထိနိုင်တယ်သိနိုင်တယ်စောင့်ကြောက်နိုင်တယ်ဆိုရင်နှလုံးသွင်းလေးပါလေးကောင်းသွားတယ်ရှုမှတ်လို့လည်းနိုင်သွားတယ်ဆိုရင်ငါတော်တော်လေးတော့ဟာကြလာပြီအဲကိုယ့်ကိုအားရရတယ်အဲဘုရားတော်လည်းရှိရောဘာမှလည်းမထိမသိနိုင်ဘူးဆိုရင်တော့တော်တော်လူလေးတော်ပေါ်နေတဲ့ဥစ္စာတော့ငါအချိန်မြင့်အချိန်မြင့်ပြောင်းလို့အောင်မယ်နည်းနည်းအားထုတ်ထားတဲ့ပုဂ္ဂိုလ်ကနည်းနည်းတော့သူကသိသိနိုင်ပါလေအဲ့ဒါတွေကကြံရပါတယ်အမှန်ရေးကြည့်ပါလေ အဲဒါကြောင့်တရားဆိုတာကောင်းတော့ကောင်းတာပဲတဲ့ကောင်းမှမလဲပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကလက်မခံနိုင်ဘူးလက်မခံနိုင်တာဘာကြောင့်လဲဆိုရင်အဲ့ဒီပုဂ္ဂိုလ်တွေမှာအခန္ဓာကွာညနေလို့ကျမ်းမာရေးညနေလို့အစာကောင်းတောက်ကောင်းတွေကကောင်းမှမလို့ကိုယ်ကမကျမ်းမာတော့အစာကောင်းတောက်ကောင်းတွေမစားနိုင်ဘူးဟုတ်လားနေမကောင်းတဲ့ပုဂ္ဂိုလ်များလူမှာလူမှာနေမကောင်းတဲ့ပုဂ္ဂိုလ်ကို ပြုစုတဲ့ပုဂ္ဂိုလ်ကအကောင်းနေလားကျွေးရမယ်လို့သူကမစားနိုင်ဘူး။ဟိုကအမြင်မှမကောင်းမရဘူး။အဲ့ဒါလို့ပြည့်။အဲနေကောင်းတဲ့ပုဂ္ဂိုလ်တွေမင်းမစစ်စစ်စားနိုင်ဘူး။အဲ့ဒါလို့ပဲတရားတွေစူးစူးပွင့်သွားနေကောင်းသားကောင်းတွေဟောအဲ့ဒါလိုက်နာနေတဲ့ပုဂ္ဂိုလ်တွေနေကောင်းတဲ့ပုဂ္ဂိုလ်မျိုးတွေပေါ့လေ။ဒါလည်းနိဗ္ဗာန်ရောက်တယ်။မလိုက်နာတဲ့မနိုင်တဲ့ပုဂ္ဂိုလ်တွေနေမကောင်းတဲ့ပုဂ္ဂိုလ်မျိုးတွေပဲတရားသံဃာတွေကြားနေကြ။အဲအခုဒီပြားလေးတဲ့တော့ချင်း တို့နေမကောင်းတဲ့ပုဂ္ဂိုလ်မျိုးလို့ကြာတော့နေလို့မဖြစ်ဘူးနေကောင်းတဲ့ပုဂ္ဂိုလ်ပြောင်းအထုံးမှပဲလို့ကြိုးစားကြရလိမ့်မယ်တော့အခုလိုတရားနာတဲ့ပုဂ္ဂိုလ်တွေကတော့ဒီလိုတရားတွေနာနိုင်တဲ့ပုဂ္ဂိုလ်တွေကတော့ဒါနေကောင်းတဲ့ပုဂ္ဂိုလ်မျိုးတွေပါပဲလို့ဟွန်းနေကောင်းတဲ့အကုန်လုံးရာဂိုင်တော့အပြည့်မဟုတ်တော့မှရာဂိုင်တော့69လောက်နေကောင်းတာရှိမယ်ဒါမှမဟုတ်68 90 90 80 ရာခိုင်နှုန်း90လောက်ကိုမနေကောင်းရင်တော်တော်ရှိလာပါပြီသို့သာအဲဒီတော့အတော်တန်နေကောင်းတဲ့ပုဂ္ဂိုလ်တွေပါပဲဒီပုဂ္ဂိုလ်တွေဟာဒီတရားနဲ့အာကြတဲ့ပုဂ္ဂိုလ်တွေတဲ့တဲ့ပုဂ္ဂိုလ်တွေပါပဲအဲတော့အဲဒီရှိကပဂရိတိုင်းသွားနေတဲ့လမ်းမတွေကိုပြင်မို့ရလိုးလာပြီတဲ့ပြင်ရလိမ့်မယ်ရှိကတိုင်းသွားနေရှိကလမ်းတိုင်းမစင်းရဲခြင်းမဲနဲ့စင်းရဲတွေနဲ့တွေ့နေရလိမ့်မယ် ပြီးတော့မှောင်ပြင်ဖို့ကလိုးလာပြီဘယ်လိုလုပ်ပြင်ရမလဲဆိုရင်သောရာ၆ပါးမှာဖြစ်သည်မြတ်သင်ပေါ်လာသည်မြတ်ယုတ်တရားနာတရားတွေကိုရှုမှကြလိမ့်မယ်၆ပြားတော်ရအရှင်မြတ်ကိုမှတ်ကြသဖြင့်မမီတဲ့ကြောင်းမီတဲ့ဆောင်း၍မှောင်ပြင်ကလမ်းမှာရသည်အဲမှောင်ပြင်မဲ့ဆိုရင်လမ်းမှာတော့ရမပြင်းရင်လည်းမပြင်းမဲ့သွားတယ် တရားမနာနိုင်တဲ့ပုဂ္ဂိုလ်တွေကအဲ့ဒါမပြင်းမဲ့ပုဂ္ဂိုလ်တွေပါပဲသူတို့ကတော့တဲမဖြုံဘူးတရားတွေပဲလို့ဟောနေတယ်သူတို့ဘူးမဆိုင်ဘူးမပြင်းတော့ဘူးသူတို့တော့နေမြဲနေပါမှာဒီတရားလက်ထက်တော့သူတို့သွားတော့မှာပဲတချို့ကနောက်ဘုရားလက်ထက်ကျရင်တော့ပါရင်လည်းပါမှာပေါ့လေသင်္ကဲသင်္ကာပြေရောပါရီ၆ပြားတော်အရရှင်လည်းမြတ်ကိုမှတ်ကြသဖြင့်မမီရင်ကြောင်းမီရင်ဆောင်း၍ မာအောင်ပြင်းကလာမာရသည်မုတ်ချချမ်းသာရေးသည်ကဲဆိုရသောပြာတော်အာရသင်္နမြကိုမတ်ကြသဖြင့်မမီရင်ဆောင်မီရင်ဆောင်၍မာအောင်ပြင်းကလာမာရသည်မုတ်ချချမ်းသာရေးသည် ဟုတ်ကဲ့တော်ရသွားကြောက်ပါကသင်ပေါ်သမျှတွေကိုရှုမှတ်ကြပါမြင်တိုင်းရှုမှတ်ကြတိုင်းနားတိုင်းစားတိုင်းတွေ့ထီတိုင်းရှုမှတ်တွေ့ထီရသွားကိုယ်ရည်ဆန္ဒရည်ထိုင်နာထတာလှုပ်ရှားတာတွေကိုယ်မူရတွေကုန်ပါလဲတာတွေရှုမှတ်ရစိတ်ကူးစဉ်းစားကြံစီတိုင်းရှုမှတ်ရမည်တဲ့ကထောက်ပြတော်ရသင်္ကြန်ကိုရှုမှတ် အနာမရှိပါဘူးလုံးလုံးပဲဆိုတကယ်ဇက်တိုက်ပဲလို့ရတယ်လို့၆ကြာတော့အထင်မြတ်ကိုမှားကြတဲ့ပြင်မမီသင့်ရှောင်းမီသင့်ဆောင်းရမမီသင့်တာဟူသမျှတွေရှောင်းရလိမ့်မည်မီသင့်တာတွေကိုဆောင်းရလိမ့်မည်အဲ့ဒါဟာလမ်းမှာပဲနှစ်ခုတည်းပဲရှိတယ်ခီးသွားတဲ့ပုဂ္ဂိုလ်လည်းအမှန်နဲ့အမှားနှစ်ခုရှိတာပဲလမ်းမှာမသွားနဲ့လမ်းမှာသွားတာပဲလမ်းမှာသွားရင်

ညစွာဘုရားကအစဉ်တိုင်းစင်္ဃစင်္ဃဖြစ်လာပါတယ်လို့ဆိုတော့ဇာမင်းကသဘောပေါက်လို့လူရင်းအထုတ်ချာကတော့အညာလေးကတော့တခြားမဟုတ်ပပိစ္စပညာပဲအကျေချက်နေအောင်လို့မှတ်မြင်ပြီးရင်ဆွဲမှတ်ထားလိုက်ကြားပြီးရင်ဆွဲမှတ်ထားလိုက်နာမည်စားပြီးတွေ့ရှိပြီး စေကုသနာကြာစီပြီးဆွဲမှထားတဲ့ပပ္ပစ္စပညာလေးဟာသူအရေးကြီးတာပဲဒါလေးထုတ်လိုက်လို့ရှိရင်တော့ပြင်နောက်ဆက်တွဲတွေမဖြစ်နိုင်ပဲနဲ့ငြိမ်းချမ်းရေးချမ်းသာရေးဖြစ်သွားတော့မှာပဲလို့သဘောပေါက်တော့အဲဘယ်လိုကျင့်လို့ရှိရင်ပပ္ပစ္စပညာသင်္ခါဆိုတဲ့တရားတွေချုပ်ငြိမ်းတဲ့နိဗ္ဗာန်ရောက်ပါတယ်မြတ်စွာဘုရားလို့မေးတော့မြတ်စွာဘုရားကဖြေထားတယ်ကမိဝဲပြတာမှာ မိဝဲတဲ့နဲ့ဝေဒနာမမိဝဲတဲ့နဲ့ဝေဒနာတွေကိုဟောထားပါတယ်။မြတ်စွာဘုရားဒီနေ့ကတော့ဘုဒ္ဓမြတ်တဲ့သတင်းသုံးသင်းတော့ရှိပါရဲ့ဟောပြီးတာအခုလည်းထပ်ပြီးတော့လည်းကြည့်ရအောင်။ဘယ်သောကျင့်ကပပင်စလုံးဝချုပ်သနည်းတဲ့အတိုင်းဆိုရမယ်။ဘယ်သောကျင့်ကပပင်စလုံးဝချုပ်သနည်းဘယ်သောကျင့်က ပင်အစာလုံးဝအချုပ်သည်နီသို့ ဝါပါနှမျိုးဒီမိဝဲပင်လားမပင်လား ကိုဘယ်လိုကျင့်ရမလဲလို့မေးပါတယ်မြတ်စွာဘုရားကဟောတော့မိဝဲသိနာမသိနာဝါသာမှုနှမျိုးရှိတယ်ဝါသာမှုကမိဝဲသိနဲ့ဝါသာမှုလည်းရှိတယ်မမိဝဲသိနဲ့ဝါသာမှုလည်းရှိတယ်ဘုရားကဒီလိုဟောတာကိုသူကမေးတဲ့ပြင်နဲ့တရားစီလိုသင်ပြကြီးဟာတရားမင်းကနားလည်လောက်တဲ့ပုဂ္ဂိုလ်နားလည်လောက်တဲ့အတိုင်းမြတ်စွာဘုရားဟောတာပြီးတော့ဟိုခေတ်တုန်းကအသုံးနဲ့လည်းခုခေတ်အသုံးနဲ့လည်းနည်းနည်းကွဲနေပုံရပါတယ်ဟောရတာစကားလေး မေးတာဘာပစ္စတရားသင်ပညာထုတ်အောင်ဘယ်နဲ့လုပ်ပြီးတော့ကျင့်ရပါမလဲမေးတယ်ဘုရားဝမ်းသာမှုနှမျိုးကြီးရဲ့ချမ်းမိဝဲတဲ့နားလည်းရှိမမိဝဲတဲ့နားလည်းရှိတဲ့ငါဘုရားဒီလိုဟောတယ်လို့ဆိုတော့သာမပုဂ္ဂိုလ်ရင်နားတွေကိုခက်တာပေါ့သူကဒါပေမဲ့လို့လူရင်းကတော့အဲဒီပပ္ပစ္စပညာတရားထုတ်အောင်မိဝဲရမယ်တရားလည်းရှိတယ်မမိဝဲရမယ်တရားလည်းရှိတယ်ဒါလေးပြောတယ် မမီဝဲရမယ်တရားမမီဝဲနဲ့ကြောင်လိုက်မီဝဲရမယ်တရားမီဝဲရင်ပြီးတာပဲဒါပါပဲဥပမာဆိုပါတော့ယောဂဝေဒနာဖြစ်နေတဲ့ပုဂ္ဂိုလ်တယောက်ကဒီယောဂဝေဒနာပြောက်အောင်လို့ဆရာဘာတွေဘယ်လိုများလုပ်ရပါမလို့မေးရလို့ရှိရင်ဆရာဟိုမတည့်တဲ့အစာတွေကြောင်တည့်တဲ့အစာတွေစားရင်ပြီးတာပါပဲလို့ပြောရမှာဟုတ်လားအမမီဝဲနေတာကြောင်ပြီးမီဝဲနေတာလေးကို မိဝဲဖို့ဒါနားမလဲလို့ခဲ့နေတာမမိဝဲတဲ့အစာတွေကဘာဘယ်ဟာဘယ်ဟာတွေမတည့်ဘူးဆိုတာသိပြီမိဝဲတဲ့အစာတွေရောဆေးတွေရောဘယ်ဟာဘယ်ဟာတည့်တယ်ဆိုတာသိရင်တော့ပျောက်တော်တာပဲယောဂသူကလွယ်လွယ်လေးပဲဒါကိုဟောတာလို့သူကအကျဉ်းအကျဉ်းသားပဲလို့ရှင်းပါတယ်ဒါကြောင့်မိဝဲတဲ့နာမသိတာဝါသာနှမျိုးဒီဝါသာတာတွေမဟုတ်ဘူးတဲ့အဲဝါမသာတဲ့နှလုံးမသာတဲ့ဒေါမနသာလည်းရှိတယ် အလယ်လားဥပေက္ခလည်းဖြစ်အဲ့ဒါတည်းနဲ့ဒီလိုပဲမိဝဲနေတာမမိဝဲနေတာနှမျိုးစီပဲရှိပါတယ်နှလုံးမသာဥပေက္ခခွဲပါနိရူဒီဆိုနှလုံးမသာဥပေက္ခခွဲပါနိရူဒီနှလုံးမသာဥပေက္ခခွဲပါနိရူဒီ ပဲဒီလိုပဲနှလုံးမသားတဲ့ဒေါမနသကိုလည်းပဲညီဝဲတဲ့နာကတမျိုးမညီဝဲတဲ့နာကတမျိုးဤသူပဲပါအလယ်လခံစားမှုဥပ္ပခါဆိုတာရှိသေးတယ်တဲ့ဝမ်းသာမှုလည်းမဟုတ်ဘူးဝမ်းနည်းမှုလည်းမဟုတ်အလယ်ကောင်ကြားလေးပေါ့အလယ်ကြားလေးလို့အဲဒီအလယ်လသဘောလေးအဲဒီအလယ်လသဘောလေးဟာ အဲ့ဒါလည်းပဲနှမျိုးခွဲပါတဲ့မြွေဝဲတင်တာလည်းရှိမမြွေဝဲတာလည်းရှိနှမျိုးခွဲပါလို့ဆိုလိုပါတယ်အဲ့လိုခွဲပြီးတော့မမြွေဝဲတင်တာတွေမမြွေဝဲပဲနဲ့ကြောင်ယုံပါပဲမြွေဝဲတင်တာတွေမြွေဝဲသွားယုံပဲဒါမဘိဇ္ဇပညာတွေထုတ်တဲ့နိဗ္ဗာန်ရောက်ပါလိမ့်မယ်လို့ဆိုလိုပါတယ်သူကမမြွေဝဲတင်တာကဘယ်လိုအားလုံးမြွေဝဲတင်တာဘယ်လိုအားလုံးဆို

ရသောအကုသိုလ်กว่าဘယ်ကြောင့်ရှာကုกว่าမိဖို့ဒီအကုသိုလ်กว่าဘယ်ကြောင့်ရှာကုกว่าမိဖို့ဒီ စေနိုင်တယ်ဆိုရင်အဲ့ဒီလိုဝမ်းသာမှုတွေနှလုံးမသားမှုတွေဥပိ္ပခာတွေမမိဝဲပါနဲ့ကုသိုလ်ပွားစေတတ်တဲ့ဝမ်းသာမှုတွေနှလုံးမသားမှုတွေဥပိ္ပခာတွေအဲ့ဒါမိဝဲပါတဲ့ဒါကိုပြောပါတယ်အဲ့ဒီကမိဝဲတဲ့နဲ့မမိဝဲတဲ့ဝမ်းသာမှုနဲ့မိဝဲတဲ့ဝမ်းသာမှု ဒါကဟောပြီးခဲ့ပါပြီမမီဝဲတဲ့နှလုံးမသာမှုတဲ့မီဝဲတဲ့နှလုံးမသာမှုဒါလွန်ခဲ့တဲ့တဲ့ငါဟောခဲ့ဟိုဒီဒီနေ့ဒီကနေ့ဟောဖို့ရာကတော့ဥပေက္ခဟောရတယ်ဥပေက္ခမီဝဲတဲ့နဲ့ဥပေက္ခနဲ့မမီဝဲတဲ့နဲ့ဥပေက္ခ

အသေဝိတာပါမပြပါသောဥပေက္ခာကိုဟူလောဣတိတို့အာငါသည်ဒုဝိရဏနဘပြအခြင်းဝရာမိဟောဤဣတိဤတို့ယာဧတံအကျင့်စကားကိုယာဧတာအကျင့်ကျင့်ကြုတ်ကောင်းစဉ်စကားကိုဟုတ်တံဟောခဲ့သည်တန်ထိုကျင့်ကြုတ်ကောင်းစဉ်စကားကိုကိဉ္စအဘယ်သို့သောအကျင့်အနည်းအိဗေကိုသာနာရည်၍ပြိစ္ဆဆွဲမိ၍

m dọọ, agụlalamar weran udlaramabrhaya riri ịwa arụ na bwd gara yadinya ubega imango meube gam bụ weya ada

ဟာယောဂဆွေးရုပ်တဲ့အစာကိုစားတာပါပဲဒီလိုပါပဲမကြမ်းမာရေးတွေအနာယောဂတွေတိုးပွားစေလို့ရှိရင်မစားနဲ့ကြမ်းမာရေးတွေတိုးပွားလာတယ်ကြမ်းမာရေးပိုကောင်းလာတယ်ဆိုလို့ရှိရင်စားဖို့သေးပေမဲ့လို့နဲစပြီးတော့တောက်ရတယ်ဒီသေးတောက်လိုက်တဲ့အတွက်ငါပဲနဲ့တော့ယောဂဝေဒနာရော့ရလားမရော့ဘူးလားစဉ်းစားသေးတဲ့ဘက်ဆင်မသေးတဲ့ကသေးကြောင့်လည်းတိုးတဲ့ကကြီးတယ်

မတက္ကရာဆရာကထုတ်ပြဒါလည်းပဲညိုစရာကောင်းပါလေသထကတမသကိယတိတာဥပိ္ပခသကုဏရူပဒိဋ္ဌဝါသကုဏရူပဒိဋ္ဌဝါဥပ္ပဇတိဥပိ္ပခ

သတ္တတို့၆ပါးသောဥပေက္ခာတို့တွင်သတ္တတို့ဥပေက္ခာတို့တွင်စကြောပါကုန်သောကရာတိတာကာမဂုဏ်လေးကိုမြည်သောဥပေက္ခာဥပေက္ခာတို့သည်ကတမအဘေတို့နီကာမဂုဏ်လေးကိုမြည်ပြီးတော့ဖြစ်တဲ့ဥပေက္ခာတွေကာမဂုဏ်နဲ့စပ်ပြီးဖြစ်တဲ့ဥပေက္ခာတွေဆိုတာပါလေတဲ့

လာလာပါပါတင်းတင်းတဲတဲဘာယာဝယ်မြင်ရလို့ရှိရင်နေတဲ့ဘာယာပြီးဝါမျက်ဝါသာမှုတွေဖြစ်ပါတယ်။ဒါကသောမနာသာဖြစ်တာပါ။အဲ့ဒါတွေကပြောခဲ့တယ်။မုန်းစရာယွန်းစရာဆက်စုပ်စရာကြောင်းစရာလန့်စရာတွေမြင်ရလို့ရှိရင်လည်းပဲစိတ်နှလုံးမသာမှုသောမနာသာတွေဖြစ်စိတ်မချမ်းသာမှုတွေဖြစ်အဲ့ဒါပြောခဲ့ပါပြီ။အခုကတော့ သာမအာယုံမထူးဆန်းလို့ပေါ့အလယ်အလသာမဖြစ်နေတဲ့ရိုးရိုးအာယုံကိုမြင်ရတော့သူဝါမျက်ဝါသာမှုလည်းမဖြစ်ဘူးတဲ့ဒီထူးဆန်းစားနှစ်သက်သာယာစရာလေးတွေဟာအထူးအဆန်းအပြည့်ရလာတာသာမှအမှန်တမှန်မျက်မျက်ရှိအဲဒီဒုက္ခဝါမျက်ဝါသာဖြစ်ပါတယ်အဝတ်အထည်ပဲဖြစ်ဖြစ်

တရားတော်သက်ဝင်နိုင်တာမဟုတ်ဘူးတရားတော်မသက်ဝင်နိုင်တဲ့ပုဂ္ဂိုလ်တွေဘာလာတာမသိဘူးတဲ့မသိတဲ့ပုဂ္ဂိုလ်ပဲတဲ့မသိတဲ့ပုဂ္ဂိုလ်ဒီမှာတော့ဘာလာကတော့ဒီမသိတာကတော့ယုံနာတရားတွေအနိစ္စဒုက္ခအနတ္တတရားတွေသိတာမဟုတ်ဘူးလို့ဆိုလိုပါတယ်အဲယုံနာအနိစ္စဒုက္ခအနတ္တတွေသိနေတဲ့အတွက်ဥပေက္ခဖြစ်တာကလည်းရှိတယ်ကိုအဲ့ဒါကတော့အကောင်းပဲอืมဒီတော်တော်ကြတော့ဥစ္စာကဟောရမယ်

ဆင်းရဲကြောင့်ဖြစ်တဲ့သမုဒိယသစ္စာသမုဒိယသစ္စာဆင်းရဲကြောင်းပဲနိတ္တသာမှုလေးဆင်းရဲကြောင်းပဲလို့ဒီလိုသိရမှာဒီလိုမသိဘူးအဲနိတ္တသာမှုလေးကိုသူကအကောင်းထင်တယ်ဒါလေးရှိမှချမ်းသာတယ်လို့ထင်နေကြတယ်သူလေးရှိပြီလို့ပဲလို့လို့အောင်းမရသူကျေးဇူးတင်အောင်မလို့တော့ကျင့်အဲ့ဒါမောဟပဲဆိုတာမောဟကြောင့်မောဟအာကြီးလေးလေးအဲ့ဒီလိုထင်နေလေပဲယုံနာတရားတွေလုံးဝငြိမ့်နေတာနိဗ္ဗာန်ချမ်းသာတယ်ဆိုတာ

ဘာလာသာမတိမလိမ္မာသောမူလသာတို့ရသောဘုသူသနာသာပုရုဇဉ်ပုဂ္ဂိုလ်ဟာဥပေက္ခာလိလိစုမှုဥပေက္ခာလေဥပေသတိဖြစ်တတ်၏။မြင်နေကြကြားနေကြယိုးနေလို့အာယုံကတော့ကောင်းနေတာနှိမ့်သက်စရာပဲ၊ဒါရစရာပဲ၊ဝန်တာစရာပဲ။ဒါပေမဲ့လို့မြင်နေကြကြားနေကြသုံးဆောင်နေကြဖြစ်ပြီးတော့ဒီအာယုံပေါ်မှာသူအာရဝန်တာမဖြစ်ဘူးတဲ့။သိပြနေသလားဆိုသိပြကလုံးမသာတာလည်းမဟုတ်ဘူး။ ဒါလေးတော့သူသဘောတော့ကြားတယ်ဥပမာအားဖြင့်ဘာလို့လဲဆိုရင်မိဘကြောင့်မှသုံးတဲ့သမင်းဝဟင်းရိုးတွေခိုင်းတဲ့ဒီအနှီးစုပ်ဆိုတာလည်းနှီးစုပ်ဆိုတာရှိတယ်အဲ့ဒါဟာဒီလည်းနှီးစုပ်မြင်ရတဲ့အတွက်တော့ဘယ်ဝတ်တာကြတော့ကောင်းမလဲမဝတ်တာကြမကောင်းအကယ်၍ကိုယ်မှာအင်ကြီးဝတ်စားလေးဖြစ်ဖြစ် လက်ကင်ဘွားလေးဖြစ်ဖြစ်အဲဒီလိုသုံးဆောင်လေးတစ်ခုအသေးဆောင်လေးရလာတယ်ဆိုတော့ဝန်တာမှာပေါ်တယ်ကွာအခုဒီဥစ္စာလည်းလည်းနိစုတ်ကတော့သူမြင်နေရရိုးနေတယ်ငါဘာမှဝန်တာကြတော့မရှိဘူးဒါပေမဲ့တော့ဒီဥစ္စာသူမုန်းနေသလားဆိုမုန်းတော့လည်းမမုန်းဘူးတော့အိုးတွေပါလေကင်တဲ့ခါကျဒါလေးကအသုံးကြအောင်မှာဒါလေးတခြားလူတယောက်ကဒါလေးပြစ်လိုက်တော့မယ်ဆိုရင်သူအပြစ်မခံနိုင်ဘူးဒီဥစ္စာလေးတော့သူဒါလေးအသုံးကြနေတာသူကအသုံးကြလို့

သာပေကျမ်းဂန်အရာအချင်းတော့တချို့ကသေယုတ်တွေပါလေကွဲပါတယ်ပြောနိုင်ပါတယ်အဲယုတ်28ခုကိုလည်းသေချာရည်တွက်ပြီးတော့ပြောနိုင်တယ်အဲစိတ်တွေလည်းပဲစိတ်ခု90တော့လောကီစိတ်အကာပီတိတော့ဒါတွေလည်းသူရည်တွက်ပြီးတော့ပြောနိုင်တယ်စေတသိက်တွေ52ပါးလည်းရည်တွက်ပြီးတော့ပြောနိုင်တယ်အဲဒီစိတ်နဲ့စေတသိက်ရှင်ပုံတွေလည်းပြောနိုင်တယ်ဒါကနေဝိသီတွေပါလေလည်းချပြတာသေးတယ်ခန္ဓာအာခန္ဓာတို့အာရဏတို့ဓာတ်တို့ဘာလို့ဒီလိုလဲခွဲတာသေးတယ်သစ္စာလေးပါလေခွဲတာသေးတယ်ဒါပေမဲ့တော့

သို့တော့သူကိုယ်တိုင်ကတရားထုတ်တာမဟုတ်တော့အကောင်လေးကတော့သွဲအသက်္ကာရိတိသူရှိနေတာပဲသက်္ကာရိတိကိုသူတစ်စိတ်တစ်ပိုင်းမှမအောင်သေးဘူးမအောင်သေးဘူးသက်္ကာရိတိသက်္ကာရိတိကသူ့အနိုင်ကျင့်နေလို့ရှိတာရှိသေးတာပဲသူကဝိသေကိစ္စယုံမှားမှုတဲ့ဘုရားတရားသံဃာဟုတ်လေသလားမဟုတ်လေသလားအဲဒီမိသိမပရိဒါအကျင့်ဟာဖြင့် နိဗ္ဗာန်ကိုရစေနိုင်တဲ့အကျင့်ဟုတ်လေသလားမဟုတ်လေသလားသီလအကျင့်သမာဓိကျင့်ပညာကျင့်တွေပေါ့လေကိုကျင့်နေတဲ့ကျင့်တွေကိုကျင့်ရမယ်လားနေတချို့ကလည်းမကျင့်သေးဘူးကျင့်မယ်လို့ညီမှန်တာကရှိတယ်အဲ့ဒီကျင့်လားတကယ်မှန်တာလေလားဒီတိုင်းကျင့်သွားလို့ရှိရင်ဆင်းရဲခြင်းနဲ့လေးပါရောက်တာဟုတ်ကဲ့လေလားမဟုတ်ကဲ့လေလားယုံမှားမှုအဲ့ဒီယုံမှားမှုကလည်းပဲသာရုသက်သက်နဲ့ကတော့လုံးလုံးကြီးကျင့်တာမဟုတ်ဘူးသက်သာကတော့ရပါတယ်သက်သာရဒါပေမဲ့လုံးလုံးမကျင့်ဘူးအဲကိုယ်တိုင်းကိုတရားကိုတွေ့သွားမှာ အစဉ်တိုင်းခုတရားအထုတ်ပြီးခုဒီမှာသတိဋ္ဌာန်ဤနဲ့ဆိုပါတော့လားသတိဋ္ဌာန်ဤနဲ့သွား၆ပါးဖြစ်တိုင်းဖြစ်ရုံနာတွေလိုက်ပြီးတော့ယူကာနုပါဒနာအရနဲ့ကိုယ်မူရာတွေဖြစ်တိုင်းဖြစ်တိုင်းယူကိုယ်မူရာတွေကိစ္စံတော်ဝါကိစ္စမိတိပသနာတိသွားရင်သွားတာကိုသိရမယ်ဒီတော်ဝါဒီတော်မိတိပသနာတိရရင်ရတာကိုသိရမယ် နိသင်နောဝနိသင်နောမိတိပဇာနာတိထိုင်ရင်လည်းထိုင်တာကိုသိရမယ်။တရားနောဝတရားနောမိတိပဇာနာတိလဲလျောင်းရင်လည်းလဲလျောင်းဣဒါကိုသိရမယ်။ယထာယထာပဏ္ဏကာရပဏ္ဏပါကာယောပဏိတောဟောတိတထရဏနာပဇာနာတိဘယ်လိုမူရာမျိုးနဲ့နေနေဒီရုပ်ကိုကြီးကိုထိုးတီးနေတဲ့အမူအရာအတိုင်းပဲသိရမည်။ဘိက္ခာတေပဋိက္ခာတေသာဝဇာနာကာရိဟောတိရှေ့သို့သွားရင်နောက်သို့ဆုတ်ရင်သိရမယ်။

ပေါင်းတယ်လာလိုက်မိန်ကြသွားလိုက်ပေါင်းတယ်လာလိုက်မိန်ကြသွားလိုက်ဒါလည်းကိုယ်မူရာပဲကိုယ်မူရာဆိုတာကိုယ်တည်းကအမူရာတွေအကုန်ပဲမျက်စိဖွင့်တာလည်းကိုယ်မူရာမျက်စိမိတာလည်းကိုယ်မူရာမျက်တောင်ခါတာလည်းကိုယ်မူရာပဲပဇက်လောက်တာလည်းကိုယ်မူရာပဲရှားလောက်တာလည်းကိုယ်မူရာပဲဘာဖြစ်ဖြစ်ကိုယ်တည်းကဒစိတ်တစ်ပိုင်းဖြစ်ဖြစ်ကိုကြီးတစ်ကိုယ်လုံးဖြစ်ဖြစ်အဲဒီ လှုပ်ရှားတဲ့အမူအရာဖြစ်ဖြစ်ငြိမ့်နေတဲ့အမူအရာဖြစ်ပါဒါတွေအကုန်လုံးကိုယ်အမူအရာတွေကြီးတယ်ပဲအဲ့ဒီကိုယ်အမူအရာတွေအကုန်လုံးသိအောင်လို့ရှိပါမယ်ထို့တူဝေဒနာတွေဖြစ်တိုင်းဖြစ်တိုင်းရှိရမယ်ဝေဒနာနုပဒနာတိထာအဲညောင်းညာနာခြင်းကြဲခဲစတဲ့ဒုက္ခဝေဒနာတွေအတွေ့အထိကောင်းတဲ့ဒုက္ခဝေဒနာတွေစိတ်ထဲကနှလုံးမသားမရစိတ်ပြည့်စိတ်ညစ်တဲ့ဒုက္ခဒေါမနတာဝေဒနာတွေ စိတ်ထဲကဝမ်းမြောက်ဝမ်းသာပြီးတော့ねသောမနတာဝေဒနာတွေအလယ်အလဖြစ်တဲ့ဥပေက္ခဝေဒနာတွေအဲဒီဝေဒနာတွေဖြစ်တိုင်းဖြစ်တိုင်းရှုဝေဒနာနုပါဒနာတည်းတာစိတ်ကူးတွေဖြစ်တိုင်းဖြစ်တိုင်းရှုရာဂနဲ့တွဲဖြစ်တဲ့စိတ်ဒေါသနဲ့တွဲဖြစ်တဲ့စိတ်ဇာကင်းတဲ့စိတ်ဒေါသကင်းတဲ့စိတ်ဖြစ်တိုင်းဖြစ်တဲ့စိတ်တွေလိုက်ပြီးတော့ရှုစိတ်တနုပါဒနာခေါ်ဒါဖြင့်သဘောတရားတွေတဲ့ဖြစ်တိုင်းဖြစ်တိုင်းရှုအဲသဘောတရားတွေဆိုတော့လည်းပဲခန္ဓာ၅ပါးတွေအကုန်ပါပဲဒါပဲမဲ့လို့

အစဉ်တည်းမှတ်တာအောင်ဒါလေးနည်းနည်းလေးမှတ်ပါဒါလေးပဲမှတ်ဒါလေးပဲဘာမှအထူးမရှိရင်ဒီဖောင်းတာပင်တာလေးနှစ်ခုတည်းမှတ်ဒါလိုပြောထားတာကမူသေးလောက်ထားတယ်မူသေးလောက်မထားလို့ချင်းဘောရဘောရမှတ်ဆိုဘယ်မှရမှမသိပဲဖြစ်နေမလို့ဒါလေးမူသေးလောက်ထားခြိတိုင်းလောက်ထားအဲဒီတည်းကမှပေါ်ညတွေအကုန်လုံးမှတော့သတိဓာန်လေးပါအကုန်လုံးကုန်ရောအဲဒီလိုရှုနေတော့သတိဓာန်တရားတွေအားကောင်းလာတော့တမာရီတွေအားကောင်းလာတယ်တမာရီအားကောင်းတော့အသိဉာဏ်တွေဖြစ်လာတယ်မှတ်တယ်မှတ်တယ်ယုံနာတွေတရား မှားရတဲ့အာယုယုတ်ကတည်းကမှတ်သိနေတဲ့စိတ်နာတရားတွေဒါလေးတစ်ခုရှိတယ်ယုတ်နဲ့နာလေးနှစ်ခုပဲဖောင်းတယ်ဆိုရင်ဖောင်းသားလေးကတစ်မျိုးသိသားလေးကတစ်မျိုးသားပဲအဲလက်တွေရှိရင်ကိုယ်လို့ရှိရင်ကိုယ်ရယ်ကိုယ်ရယ်မှန်ရင်ကိုယ်ရယ်ယုတ်ကတစ်မျိုးသိတာကတစ်မျိုးသားပဲရှိတယ်သွားတဲ့အခါမှာလည်းကြွတယ်လှမ်းတယ်ချတယ်မှန်ကြွလှမ်းချသွားနေတဲ့ယုတ်ကတစ်မျိုးမှတ်သိနေတဲ့စိတ်ကတစ်မျိုးဒါပဲရှိတယ်ယုတ်နဲ့နာနှစ်ခုပဲဘယ်တော့ရှိအာယုန်နဲ့အာရမဏိကဒါလေးနှစ်ခုကြီးတော့ရှိတယ် အဲ့ဒီမှာရုပ်ကိုမှတ်မိတဲ့အခါဆိုရင်ရုပ်ကတစ်မျိုးမှတ်သိတာတစ်မျိုးနဲ့ရုပ်နဲ့နာနဲ့တစ်ခုရှိရုပ်နဲ့နာကွဲရသိလာတာပေါ့ဒီထဲကသူကဟိုသက်္ကာရိဋ္ဌိကနည်းနည်းတော့သဘောပေါက်လာဩပုဂ္ဂိုလ်သားတော့အကောင့်ထဲတည်းဘာမှမရှိဘူးဒီရုပ်နာရှိတာပဲသဘောပေါက်လာနောက်ပြီးတော့ဒီရုပ်နာလေးတွေဖြစ်ပြနေတာလေးတွေပြီးတယ်ဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်ဟိုကဖောင်းလာတာလေးပေါ်ပြီးကြောက်တာပင်လာလိုက်ပေါ်ပြီးကြောက်တာကိုွေးတာလေးပေါ်ပြီးကြောက်တာဆန်းတာလေးပေါ်ပြီးကြောက်တာမြင်တာလေးပေါ်ပြီးကြောက်တာကြားတာလေးပေါ်ပြီးကြောက်တာ မာတိတာလေးလည်းပေါ်ပြီးပြောက်သွားတယ်မှတ်တိုင်းမှတ်တိုင်းဟာအာရုံရောသိရောတခါလဲပေါ်ပြင်းပြောက်သွားရင်ပေါ်ပြင်းပြောက်တယ်တီးနေတာမှမရှိပဲဟုတ်လားအခုတရက်နှစ်သုံးရက်လေးရက်မှတ်တဲ့ပုဂ္ဂိုလ်အဲ့ဒါတော့သိမှမဟုတ်သေးဘူးသို့တော့ပါမီထူးတဲ့ပုဂ္ဂိုလ်တော့နှစ်သုံးရက်လောက်လည်းပြီးတယ်အဲလင်္ကာ6ရက်9ရက်စသည်တော်တော်လေးအားထုတ်မိတယ်အသားကျနေတဲ့ပုဂ္ဂိုလ်တွေကပြီးတယ်မှတိုင်းမှတိုင်းလည်းပေါ်ပြီးကြောက်သွားပေါ်ပြီးကြောက်ရက်ကြလေးလေးကောင်းနေတယ်ပေါ့လေသူက10 10 15ရက်ဆိုရင်ပါပြီးတော့ကောင်းတယ်ဟုတ် ရက်နဲ့ဆယ်လောက်ဆိုတော့အတော့ကိုကောင်းနေပါပြီမှတ်တိုင်းမှတ်တိုင်းဟာတကယ်မှတ်ရင်ပြောရင်မှတ်ရင်ပြောရင်အာယုံကပြီးရောကြောက်နေတယ်တွေ့ရမမြဲတဲ့တရားတွေမမြဲဆိုတာဟုတ်ကောမမြဲတာသေချာကောမမြဲကိုဟာကိုကိုတည်းကင်ကြည့်ရတယ်လို့ပဲပေါ်ပြီးကြောက်တယ်လို့မမြဲဘူးမမြဲဘူးဆိုတာတွေအကုန်လုံးလျှောက်ပြီးအဲဒီတော့သိညာတော့မမြဲတဲ့တရားတွေပဲလို့ပြီးတော့မမြဲတဲ့တရားတွေဆင်းရဲတွေပဲလို့ပြီးတော့ကြာမှပြောမယ်ဥစ္စာတွေတော့အခုဒီနားမှာတစ်စိတ်တစ်ပိုင်းကိလေသာအောင်မုံလေးပြောရင်တော့ အဲပြီးတော့ဒုက္ခိတနဲ့သူဖြစ်ပြနေတယ်မမြဲတာတွေဆိုတော့ငါကောင်ပဲဟုတ်တော့မလို့စငါတစ်သက်လုံးတစ်သက်ရှင်နေတဲ့အကောင်လေးမှတာပဲရှိတော့မလို့မရှိဘူးဒါအနတ္တပဲဆိုပြီးတာဒါဝိပဿနာရှိသေးတယ်ဒီလိုဆိုဝိပဿနာရှိသေးမပိုင်နိုင်သေးဘူးအဲဒီကဒီအတွင်းမှာအကြောင်းမညီလို့ဆက်အာမထုတ်ရဘူးဆိုရင်တော်ကြတော့ ငါကောင်လေးလည်းပြန်လာအောင်ပါပဲစဉ်းစားလိုက်ရင်ငါကောင်လေးကပြန်လာတယ်ငါအသက်ရှင်နေတဲ့အကောင်လေးရှိဒီလိုထင်တာအဲယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်ရောက်သွားပြီတဲ့ဖြစ်ဖြစ်တဲ့တရားတွေပြီးရင်ပြီးရင်နောက်ဆုံးကြတော့ဖြစ်ဖြစ်တဲ့တရားတွေလုံးဝစိတ်စိတ်သုံးငြိမ်းပြီးတော့နိဗ္ဗာန်တွေ့တော့တွေ့တော်ပြီတဲ့ပုဂ္ဂိုလ်ကအဲ့ဒီငါအစွဲလားလည်းမရှိတော့ငါလေးမရှိတော့စဉ်းစားတိုင်းစဉ်းစားတိုင်းငါလေးပြောက် စဉ်းစားလိုက်စဉ်းစားလိုက်ဟာဝိပဿနာရှိတုန်းကဖြစ်ပြနေတဲ့တရားတွေတရားပေါ်လာတာရှိတာပဲစဉ်းစားလိုက်တဲ့စိတ်ကလေးကဖြစ်ပြနေတာဟောဒါလေးရှိတာပဲအကောင်းရလို့ဒီနေ့ဘာမှမရှိဘူးကြောက်တယ်စဉ်းစားလေးလေးဆင်ញင်လေးလေးအတ္တကောင်ကြောက်လေးလေးပဲအဲမစဉ်းစားမဆင်ញင်မဲနဲ့လူရိုးလှုပ်ရှင်နဲ့လှုပ်ကင်သွားလာနေရင်တော့သူများလိုပဲအောင်းမရမှာပေါ့ဘေးကပုဂ္ဂိုလ်မြင်ရခြင်းတော့ဟိုသူတရားထုတ်တာလည်းမထူပါဘူးတို့လိုပါပဲဒီလိုအောင်းမမှာဘေးကနေကဒီလိုပဲအောင်းမ ဒါပေမဲ့လို့သူကနှလုံးသွင်းဆင်ခြင်တဲ့အခါတော့ထုနေတယ်နှလုံးသွင်းဆင်ခြင်လိုက်တဲ့အခါကလာဒီအတ္တကောင်လည်းသူမရှိဘူးသူများတွေကဒီပြင်ပုဂ္ဂိုလ်တွေကတရားထုတ်နာတဲ့ပုဂ္ဂိုလ်တွေအတ္တကောင်ရှိနေတယ်ဒါသဘောနဲ့ယုံနာနေသဒုက္ခနာတတွေသူဘယ်လိုပြောတာပြောတာကိုယ်တိုင်ကသိမထားရင်သူအကောင်လေးရှိနေဆင်ခြင်နဲ့ဆင်ခြင်နဲ့အတ္တကောင်ပြားပေါ်နေတယ်မိစ္ဆမမြဲဘူးဆိုပေမဲ့လို့မြဲတဲ့အနေမျိုးတွေပြားပေါ်အနတ္တပဲဆိုပေမဲ့လို့အတ္တသဘောတွေသူသိတယ်အစွဲလာနေတာပြန်ရောက်ငငယ်တုန်းက နေလာခဲ့တာပြီးလာခဲ့တာတွေယခုပြောဆိုနေတဲ့အခါပြီးနေတာတွေအတ္တတွေအကောင်လေးလိုဖြစ်ပြီးတော့ဘယ်လိုဆွဲလန်းကပေါ်နေတယ်အဲ့ဒါကိလေသာတစ်စိတ်တစ်ပိုင်းမှမအောင်သေးတာတဲ့သက်္ကာတွေရှိသူမအောင်သေးဘူးတဲ့အဲ့တော့ယုံနာနေသဒုက္ခနာတာတွေပိုင်ပိုင်နေနေမသိတော့အကြောင်းပေါ်လာလို့ရှိရင်ယုံမှားရဖြစ်တယ်อืมခုကာလဝါဒတွေကများပါပြီနဲ့တကယ်တည်းမှာပဲခုကာလဝါဒတွေများတော့ခြေတုံးကဆိုရင်တော့ တကောင်နဲ့ပြည့်နေရတဲ့မြင်းလိုပဲသူကဗုဒ္ဓဘာသာတရားတစ်ခုတည်းဘယ်သူမှအနှောက်အယှက်ရှိတာမဟုတ်ဘူးအခုဝါရတွေကပေါ်တယ်ဟိုဝါရဒီဝါရတွေပြန်ဆိုင်နေပေါ်တော့တရားကလက်တွေ့အားထုတ်မထားလို့မသိလို့ရှိရင်ယုံမသာပြတွေဖြစ်เสียအများကြီးရှိတယ်ဒါကြောင့်မို့တချို့သာဝေကျမ်းဂန်တွေသင်လို့သာရပေဒတွေဖြစ်ပြီးတော့မှ

ကိလေသာတစ်စိတ်တစ်ပိုင်းမှာနည်းနည်းလေးမှမအောင်သေးဘူးတဲ့စစ်စစ်ပွဲများလည်းပေါ့စစ်ပွဲများတစ်ဖက်နဲ့တစ်ဖက်နဲ့စစ်တိုက်လိုက်တာငယ်လေးတစ်ခုမှတစ်ဖက်မှမရသေးဘူးဆိုရင်ဘာမှမအောင်နိုင်သေးဘူးလို့ဆိုရမှာအဲငယ်လေးတစ်နေရသွားပြီမိုင်စိတ်တော့မိုင်90လောက်ငယ်လေးတစ်ခုရသွားပြီဆိုတော့တစ်စိတ်တစ်ပိုင်းအောင်လာပြီလို့ဆိုရမှာပေါ့ကိုကအဲ့ဒီလိုကိုတစ်စိတ်တစ်ပိုင်းအောင်တဲ့သဘောမရှိသေးဘူးတဲ့တက္ကာရီဝိသိကိစ္စသီလပဒပရမသာဆိုတဲ့

ဝိပဿနာရှုနေတဲ့ယောဂီပုဂ္ဂိုလ်မှာယုံနာနဲ့အပြစ်ကိုမြင်နေတယ်အဲဒီလိုပုဂ္ဂိုလ်ကလည်းပဲဥပ္ပခါဖြစ်တာရှိပါတယ်။ဒါတော့ကြတော့ဟောရမှာမဟုတ်စိတ္တနေတိုင်းနဲ့ရှုလို့ဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်နေတော့အပြစ်တွေမြင်ပြီးတော့ပါရဝရီလည်းသူ့ဟာမပါရမှုမဖြစ်ဘူး။ဝါမြောက်စရာတွေလည်းဝါမြောက်မှုမဖြစ်ပဲနဲ့လိလိရှုနေနေတာရှိပါတယ်။အဲဒီလိုပုဂ္ဂိုလ်လည်းမဟုတ်သေးပါဘူးတဲ့အဲဒီလောက်စင်တာလည်းမမြင်သေးဘူးဆိုလို့တဲ့ခုကတော့ဘာလို့ဆိုရင်ဘာလသမုံလှသ

စိတ်မချမ်းမသာလည်းမဖြစ်ပါဘူးတဲ့အလေလပဲငြိမ်သက်သက်ပဲဖြစ်နေပါတယ်ဥပေက္ခပါပဲတဲ့အဲဒီလိုဥပေက္ခရှိပါတယ်အဲ့ဒါဘာနဲ့တူတယ်ဆိုတော့ဒီသညက်ကျန်တကာတို့သညက်ခဲကျန်တကာခဲအစည်းပေါ့စည်းကံတဲ့သညက်ခဲကျန်တကာခဲများမှာ

အဲဒါဒီဟာပိဒဥပေက္ခခေါ်တယ်။ယာဧဝရူပဥပေက္ခဧဝရူပိသောသဘောရှိရာဥပေက္ခအကျင့်လေးလူရှုမှုသည်အတ္တိစီပါထောပါထောသောလေးလူရှုမှုသည်ရူပံယုတ်ကိုရူပံယူပါယုံကိုသာရံသာရယုံကိုကာဏကာဏယုံကိုသာသံရသယုံကိုဖုဒ္ဓဗံအတွေ့အထိဖုဒ္ဓဗာယုံကိုဓမ္မံသဘောအာယုံကိုနာတိဝရတိမလွန်မြောက်နိုင်

ရိုးပြီးတော့နေတော့ဒါဒါတွေမြင်ရလို့လည်းပဲဝန်တာပဲဒါတွေတွေ့ရသုံးရလို့လည်းသိဝန်တာတာတယ်မို့သို့တော်လည်းဒါတွေစွန့်နိုင်မလားစွန့်လည်းမစွန့်နိုင်ဘူးဒါတွေသဘောတော့ကြားလက်ခံတာပါဟာအသက်မဲ့ပုဂ္ဂိုလ်တွေအသက်ကြီးတယ်ဒီလိုပဲအသက်ကြီးပုဂ္ဂိုလ်တွေချင်းချင်းလည်းတဝုနဲ့တဝုနဲ့တွေ့ကြစားဒီ

သသမာသာနေကမပိတဥပေက္ခတိပါဟုသတိရူပနာတွေဝအဆင့်ယူပါယုံတို့ဤသာလျင်ရူပနာတွေဝလောလောဆင်းမြညာသောအဆင့်ယူပါယုံတို့ဤသာလျင်ဝိပရိနာမဝိရာဂနိရောဓံဖောက်ပြန်ပြောင်းလဲခြင်းအဲပြက်ပြဲခြင်းချုပ်ခြင်းဟုဆိုအပ်သောအနေစာတံမမြဲသည့်အဖြစ်ကိုဝိရိတဝတုဝိရိတဝဧဝသီတိဝေသာဖြင့် ဝိပဿနာရှုတဲ့ပုဂ္ဂိုလ်ခုနကပြောခဲ့တဲ့အစဉ်အတိုင်းပဲသတိပဋ္ဌာန်၄ပါးနဲ့မှတ်နေတော့သမာဓိညာရင့်လာတဲ့အခါပေါ်တယ်အစကားသာတော့ထင်သေးပါဘူးအချို့ညာထက်တဲ့ပုဂ္ဂိုလ်တွေ2ရက်3ရက်လောက်ဆိုလို့ရှိရင်အဲဒီဖြစ်ပျက်တွေတွေ့လာပါတယ်အချို့လည်း9ရက်6ရက်လောက်9ရက်လောက်နေမှတွေ့အချို့လည်း10ရက်15ရက်လောက်နေမှအဲ၄ရက်ပုဂ္ဂိုလ်တွေတော့ပြောလို့မဖြစ်ဘူး၄ရက်ပုဂ္ဂိုလ်သတ်လောက်နေလို့လည်းမတွေ့တဲ့ပုဂ္ဂိုလ်ရှိတာပဲဒါကတော့ပြောလို့မဖြစ်ဘူးပဲဒါတော့အမှားအားဖြင့်အများအချို့အစားအားဖြင့်ဆိုရင်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

မြင်ရတဲ့အခါကာလတွေမှာလည်းပဲပစ္စုပ္ပန်မြင်ရတဲ့အသင်းတွေရဲ့အနိစ္စမမြဲတဲ့သဘောတွေ့တယ်တဲ့။ကြားတဲ့အပန်းတွေရဲ့မမြဲတဲ့သဘောတွေ့တယ်တဲ့။အင်းစဉ်းစားကြသိမိတဲ့သဘောအာရုံတွေရဲ့မမြဲတဲ့သဘောကိုတွေ့တယ်။အဲဒီညောင်းတာပူဒနာခြင်းကိလေသာဝေဒနာတွေတဲ့သဘောအာရုံတွေပါပါတယ်။အဲဒါတွေလည်းပဲမမြဲတဲ့သဘောကိုတွေ့တယ်။အဲဒီလိုမမြဲတဲ့သဘောတွေ တွေ့ရတဲ့အခါမှာဥပိ္ပခာဖြစ်တယ်မမြဲတဲ့သဘောဆိုတာဘာလို့ဆိုဝိပရိနာမဝိရာဂနိရောဓတဲ့ကြောင်းလဲသွားခြင်းပဲအစပေါ်လာတဲ့အတိုင်းမဟုတ်ဘူးတဲ့တရားမရှိတော့ဘူးတဲ့ဝိပရိနာမကြောင်းလဲသွားတယ်ဟုတ်လားအခုအတန်လေးတွေကြည့်ပါလားကြားတဲ့အခါတုန်းကသူကရှိနေတဲ့သဘောပဲဟောပြီးတော့မရှိဘူးစိတ်ကူးလေးတွေလည်းစိတ်ကူးလေးစိတ်ကူးတယ်ဆိုရင်စိတ်ကူးပထမရှိတဲ့သဘောလေတော့ကြတော့မရှိဘူး ပျောက်သွားတယ်ဒီကိုယ်ထဲမှာနာသာကျင်နာကြိုက်ခဲတာလေးတွေဒီလိုပဲနာသာကျင်နာကြိုက်ခဲတာလေးရှိတဲ့သဘောနဲ့အခါခဲတဲ့သဘောလေးတွေပဲသူမှန်ရင်မှန်သူကကြောက်ကြသွားတယ်မရှိဘူးအဲဒါကြောင့်ပေါက်ပြန်ပြောင်းလဲတဲ့သဘောပဲအစကအချင်းတွေတိုင်းမဟုတ်ဘဲနဲ့တမျိုးတူကြီးပြောင်းလဲသွားတဲ့သဘောဟာလားအိဋ္ဌမမြဲဘူးခေါ်တာပါပဲငါသိတဲ့နည်းနဲ့ပြောနိုင်သေးလားဆိုတော့ဝိရာကအပြည့်ပြေသွားတာတဲ့ပြေသွားတယ် အနံလေးတွေဘဝရင်မွေးလေးဆိုတာတော့ကြတော့အနံမရှိတော့ပြောက်သွားပြည့်ရသွားတယ်အဲဒီသဘောမျိုးပေါ့อืมအဲအဝတ်ရည်လေးဆိုနေတယ်တော့ကြတော့နေပူလို့ဖြစ်နေပူလားလိုက်လို့ဖြစ်ပြောတော့ကြတော့ဆိုတဲ့သဘောမရှိတော့ဘူးပြည့်ရသွားတယ်အဆူတတ်တယ်တခါကြောက်ပြည့်သွားအဲဒီလိုပေါ့အဲဒါပြည့်ပြည့်သွားတဲ့သဘောပါပဲတဲ့သိချင်းကြီးတပြောနေတယ်တော့နိရောဓချုပ်သွားတာတဲ့ချုပ်သွားတယ်ချုပ်သွားတယ်ကင်းသွားတယ် ကင်းသွားတာမရှိတာပဲသူမရှိသွားတဲ့သဘောပဲအဲ့ဒါပြောတာတဲ့အိဋ္ဌတာမမြင့်ဆိုတာပဲတဲ့လူသားဟုတ်လားဝိပရိနာမှာပြောင်းလဲခြင်းသဘောဝိရာဂပြည့်ပြည့်ခြင်းသဘောនិရောဓအချုပ်ချုပ်ချုပ်ခြင်းကွယ်ခြင်းသဘောတဲ့ဒါကိုအိဋ္ဌမမြဲဘူးဆိုတာပဲအဲဒီတော့ကြားတယ်ကြားတိုင်းမှလို့ကြားပြီးရင်ပျောက်သွားတာလေးတွေ့လို့စိတ်ကူးတဲ့စိတ်ကူးတဲ့မှလို့စိတ်ကူးတဲ့မှာပေါ်လာတာလေးတွေပျောက်သွားတာတွေ့ ဝေဒနာလေးတွေပေါ်လာကြောက်သွားတာတွေ့အဲရုပ်ကလေးတွေအတွေ့အထိလေးတွေတွေ့ထိရတာလေးတွေထိပြီးကြောက်ထိပြီးကြောက်လှုပ်ရှားတာလေးတွေလှုပ်ရှားပြီးကြောက်မြင်တာလေးတွေမြင်ပြီးကြောက်အဲဒီတော့မမြဲတဲ့သဘောတွေတွေ့ပါပြီတဲ့ရူပနာတွေ့ပါလောလောဆယ်မြင်ရသောအခြင်းယူပါယုံတို့ဤသာလျှင်သာရဏတွေ့ပါလောလောဆယ်ကြားရနေသောတာယုံတို့ဤသာလျှင်

ချုပ်ချင်းဟုဆိုအပ်သောအနေစာတမမြဲသည့်အဖြစ်ကိုဝိရိတဝတဝိရိတပါအေဝါရှုမှတ်၍ပြီးသောဝိပဿနာဉာဏ်ဖြင့်ပြီးပြီး၍သာလျှင်ရှုမှတ်မှုဝိပဿနာဉာဏ်ဖြင့်ပြီးပြီး၍သာလျှင်မှတ်တိုင်းမှတ်တိုင်းပြီးနေပြီတဲ့ဘုရားတခါလဲပေါ်လိုက်။ပေါင်းတယ်မှလည်းကြောက်သွားပိန်တယ်မှလည်းကြောက်သွားဒီကူတယ်မှလည်းကြောက်သွားညောင်းတယ်ပူတယ်မှလည်းကြောက်သွားအဲကိုယ်တယ်ကျွေးတယ်မှလည်းကြောက်သွား မြင်တယ်မှလည်းကြောက်တယ်ကြားတယ်မှလည်းကြောက်တော့သတိဘယ်ဟာမှယက်တည်ရရမရှိဘူးဘောလာကမှလည်းရင်ကြောက်ကြောက်တော့ကြီးတွေ့နေရပြီတဲ့တွေ့တဲ့ပုဂ္ဂိုလ်အဲဒီတော့ယောဂီကဘယ်နဲ့ဖြေလာလဲဆိုတော့ဘုဝေဇေဝရူပါရှိခါကာလကမြင်ရတော့အဆင်းတို့သည်လည်းကောင်းဘုဝေဇေဝသာရရှိခါကာလကြားတော့သံတို့သည်လည်းကောင်းဘုဝေဇေဝကာလရှိခါကာလနာယသောနာတို့သည်လည်းဘုဝေဇေဝရသာရှိခါကာလက သာသိရသောရတာတော်သီလပုဂ္ဂေစေဝါဖုဒ္ဓဘာရှိခါကလာတွေ့ထီရသမျှတွေ့ထီအာယုန်တို့သီလပုဂ္ဂေစေဝါဓမ္မရှိခါကလာကြာစီသိရသမျှသဘောအာယုန်တို့သီလကောင်အဋ္ဌိရှိကုန်၏ဣဒ္ဓရိသရူပတရကနာရသဖုဒ္ဓဘာဓမ္မယခုလောလောဆယ်တွေ့နေရသောအသင်္သနာရတာအတွေ့သဘောအာယုန်တို့သီလကောင်အဋ္ဌိရှိကုန်၏ဒါပေတေထိုလုံးစုံသော အတိတ်ကာလကအာရုံ6ပါးယခုပစ္စုပန်မှာတွေ့နေရတဲ့အာရုံ6ပါးဤဟူသောအလုံးစုံသောတရားတို့သည်အနေစာမမြဲသောသဘောတို့ကြီးသာသည်ဒုက္ခဆင်းရဲတွေကြီးသာသည်ဝိပရိနာမဓမ္မပြောင်းလဲဖောက်ပြန်သောသဘောတရားတို့ကြီးသာသည်ဤသည်ဤသောအဲဒီလိုမြင်တယ်အဲဒီလိုဝိပဿနာဉာဏ်ရင်းတယ်ဤသည်ဤသောယထာဝုဒံဟုတ်တိုင်းမှာသော

ဖောင်းတယ်ပိန်တယ်ဆိုရင်ဖောင်းပြီးပြောက်ပိန်ပြီးပြောက်တွေ့ထီပြီးပြောက်ဒီကုစဉ်းစားပြီးပြောက်ညောင်ညာပူပင်နာခြင်းကခဲတာဖြစ်ပြီးပြောက်အပန်ကြပြီးပြောက်မြင်ပြီးပြောက်ဘယ်ဟာမှတီးနေတာမရှိတော့အခုတွေ့ရတဲ့ဟာတွေမမြဲတယ်လို့ပဲရှိကလည်းမမြဲတာတွေပဲရှိကလည်းမမြဲဘူးခုလည်းမမြဲဘူးနောင်လည်းပဲဒီလိုမမြဲတဲ့ဥစ္စာတွေကြီးနေအားလုံးမမြဲတာတွေကြီးတယ်ပဲလို့ကိုယ်ပိုင်ညာဖြင့်တွေ့ရတယ်ယောဂီပုဂ္ဂိုလ်တွေ

အဲတော့အဲဒီလိုတွေ့ရတဲ့အခါမှာဈေးကလည်းပဲဒီဟာတွေကဒီလိုဖြစ်ပြန်တာမမြဲတာဒီခုလည်းဖြစ်ပြန်တာမမြဲတာတွေပဲဆိုတော့သာဝေတေတို့လုံးစုံသောအသင်္တန်အာယဝနအသင်အပံအနရတာသဘောအာယုံအရတာအတွေ့သဘောတို့သည်အနေစာမမြဲကုန်သည်ကြီးတာလည်းနီးမမြဲတဲ့တရားကြီးတွေပဲဒုက္ခဆင်းရဲကြီးတွေပဲဆင်းရဲဆိုတာအခက်ခဲတာမဟုတ်ဘူးလား မမြဲတော့ပဲနှစ်သက်သာဝယ်မရှိတော့အာကိုကြံမရှိတဲ့တရားကြီးတွေဘာမှမကောင်းဘူးလို့ဆိုလိုတယ်ဝိရိနာမဓမ္မပြောင်းလဲဖောက်ပြန်သောသဘောတို့ဤသာရီတိတို့ဧဝံဤမမြဲဆင်းရဲပြောင်းလဲဖောက်ပြန်သောသဘောယထာဝတ္တဟောတိုင်းမသာသမနုပတာတဥပဒနာညာမြင်ရှင်မြင်သောယောဂီပုဂ္ဂိုလ်ကဥပေက္ခလေးတွေရှုဥပေက္ခတဲ့ဥပ္ပဒတိဖြစ်ပေါ်ရလာ၏ဥပေက္ခဖြစ်တယ်ဘယ်လိုဝန်တာစရာကောင်းတဲ့ အဆင်းမြင်ရသေးကမူဝမသာဘူးတဲ့သူကဘယ်လိုစိတ်ကြစရာစိတ်ညစ်စရာမကောင်းတာတွေ့ရသေးကမူဆိုစိတ်မညစ်ဘူးစိတ်မပြည့်ဘူးတဲ့သူကဟွန်းဝမသာစရာဆိုတော့ကိုနှစ်တဲ့မြန်လို့တဲ့သက်ရှိတဲ့မြအာယဝတ္ထုလေးတွေမြင်ရရင်ရှိကဆိုရင်ဝမ်းမြောက်ဝမ်းသာပါလေစိတ်အားပါးရဖြစ်တယ်အခုတော့အသာလေးတွေမြင်ရလို့လည်းဝမ်းမြောက်ဝမ်းသာမဖြစ်ဘူးတဲ့

မြင်ကြရရှိတယ်တဲကောင်းတာဟာနာကောင်းတယ်ဒီဟင်းလေးကကောင်းတယ်ဒီမုံလေးကကောင်းတယ်စသည်ဖြင့်အာရဝန်တာနဲ့စားနေတဲ့အရာတွေပဲလေကိုတရားထုတ်ပြီးတော့စားတဲ့အခါရတာကမပေါ်ဘူးသူကဝန်တာစရာမဖြစ်ဘူးစာယောစားတယ်မို့လားမတော်တာလို့စားနေရတာဘာမှရတာမမြင်ကြကြမရှိဘူးဒီလိုဖြစ်တာပဲအဲ့ဒါစားနေကြကြနာအထုတဲ့ပုဂ္ဂိုလ်တွေတွေ့ပါတယ်ဒီသူပိုက်ရောက်ရင်တွေ့တာပဲဝိပဿနာပိုင်းကဒီလမ်းစဉ်ပဲသူတွေ့တာ

ခေါင်းကဥပ္ပခါလည်းတော့မတူဘူးခေါင်းကဘာလာသမုံလာသပုထုဇနာသမသိမလိမ္မာတဲ့ပုထုဇဉ်ဘာမှမသိပဲနဲ့သူဥစားရိုးတန်းကမဟုတ်ဥပ္ပခါဖြစ်နေတာကိုသူဥစားတွေ့နေကြရိုးနေလို့ဥပ္ပခါဖြစ်နေတာသူ့အာယုံသူตายရနေတာပဲအခုကတော့အဖြစ်အပျက်တွေသိပြီးတော့ပါရဇာမရှိတဲ့သဘောတွေပဲလို့သိပြီးတော့နေလို့ဝမ်းမြောက်ဝမ်းသာမှုဖြစ်တာဒါလည်းမပါရဘူးဒီအာယုံဒီအာယုံနဲ့သူနဲ့အသိမကောက်ဘူး

အဲ့ဒါတွေ့တာမနေဘူးမြင်ပြီးကြောက်ပဲကြားရင်လည်းကြားပြီးကြောက်နားရင်လည်းနားပြီးကြောက်စားရင်လည်းစားပြီးကြောက်ဒုတိယရင်လည်းဒုတိယပြီးကြောက်ဒီကုသနာကြံစီမိတဲ့အာရုံနဲ့ကြံစီမိကြံပြီးကြောက်ကြံပြီးကြောက်သိပြီးကြောက်သိပြီးကြောက်ပဲဘာမှအတွေ့အတာကြားမနေဘူးဆိုတာခန္ဓာကဘာပင်စပညာတွေငြိမ့်နေတာဒီမှာမှတ်ပြီးပြီးပြီးပြီးကြောက်သိပြီးကြောက်နေဘာမှအစွဲလမ်းကြားမနေဘူးဘုံကြီးချက်ကိုရပြင်အမှားအစွဲမရှိဘူးလို့ဒါလည်းသိပြီးကြောက်

မြင်တဲ့အခါမှာကောင်းကောင်းလေးပဲမြင်တော့ပါတယ်မြင်တဲ့မှာမျက်စိထဲမှာမခံစားတဲ့သဘောမရှိပါဘူးခံစားတဲ့သဘောနဲ့ဇောကြတော့မှလည်းသူကဝိပဿနာရှုလိုက်တော့ဝိပဿနာဇောကတော့ပါရမှုမဖြစ်လာဘူးတာမန်ပဂိတန်ဆိုလို့ရှိရင်နောက်ကပါရမှာဝိပဿနာဇောကပါရမှုဖြစ်ဥပိ္ပခာနဲ့လာတယ်ကမပါရဘူးအဲ့ဒါပဲကြွားတော့တယ်အဲ့တော့ဝိညာဏသလာဖသဝေဒနာတရားကတော့သူမြင်ပြီးရင်ဝိညာဏသလာဖသဝေဒနာဖြစ်တာပဲကြားပြီးရင်

ဆရာမျိုးမပြည့်စည်ရအောင်တရက်ကောင်းတာလေးရအောင်စသဖြင့်သူအားထုတ်တဲ့အခါကာနေဖြစ်လာတာကိုကာနေကျိုးပြီးတော့ဘဝတွေဖြစ်အဝိပဿနာရှိတဲ့ပုဂ္ဂိုလ်မှာမြင်တာလေးသိပြီးပြောတာကြားတာလေးသိပြီးပြောတာဆိုတော့ဝိညာဏသလဖသဝေဒနာမြင်မှုတွေရသွားတယ်နောက်ဆက်မလာတော့ကြားမှုတွေရသွားနောက်ဆက်မလာဘူးနာမှုစားမှုတွေးထိမှုဒီရင်ရသွားစိတ်ကူးစဉ်းစားကြခြင်းကိုကြားပြီးရသွားဒီရင်ရသွားနောက်က ဝေဒနာအကြောင်းပြုပြီးတဏှာလေးနဲ့ကောင်းတာလေးဆိုပြီးတော့ပါရတာလေးလိုက်မလား။အဲကောင်းတာဆိုပြီးဆွဲလမ်းတာလေးလိုက်မလား။အဲပါရမှုမရှိရင်ဆွဲလမ်းမှုလည်းမဖြစ်ဘူး။ဆွဲလမ်းမှုမရှိရင်အာထုတ်မှုလည်းမရှိဘူး။အာထုတ်မှုမရှိရင်ဘဝမဖြစ်ဘူး။ဘဝမဖြစ်ရင်အဲဘဝတည်းဇာတိပရိသေနေခြင်းတွေကိုရင်းနာခြင်းသိခြင်းအကုန်လုံးဘာမှမရှိတော့အဲ့ဒါတွေငြိမ့်နေတာ။တခါမှလိုက်တခါငြိမ့်တာပဲ။အဲ့ဒီငြိမ့်တဲ့ဟာအာထုတ်ဖို့ရကွာ။အဲ့ဒီဥပ္ပခါဝေဒနာရင်ရပြီးတော့တဏှာတိအောင်မသွားတဲ့ဥပ္ပခါတဲ့။ဒါကြောင့်မို့

ဟုတ်လားမိဝဲခြင်းပါပြီဆိုဝိပဿနာမကျူပဲနဲ့လားမဖြစ်ဘူးဝိပဿနာကျူတယ်တစ်ချက်တစ်ချက်လောက်ကျူုံနဲ့လည်းဖြစ်တာမဟုတ်သေးဘူးအဲအကြောင်းညင်လို့ရှိရင်3ရက်လောက်4ရက်လောက်ဆိုဖြစ်တတ်ပါတယ်ဟွန်းဗာရမီထူးတဲ့ပုဂ္ဂိုလ်3ရက်လောက်4ရက်လောက်ဖြစ်တတ်တယ်အဲ9ရက်6ရက်9ရက်လောက်ကြိုးစားအထုတ်ရင်တော့အဲ့ဒါကတော့ဖြစ်တတ်တာများပါတယ်အဲ10ရက်အတွင်းတော့ဖြစ်ဖြစ်တတ်တာများပါတယ်သေချာအထုတ်သေချာဖြစ်ပါတယ် ရှင်းရင်ဒါလေးပြီးဝဲရမှာဒါလေးထက်ကထက်ကလိမ့်လာရပြီးဝဲနေလို့အခုလောကမှာမိဝဲသုံးဆောင်ပါရဲ့ကိုရှိမှမိဝဲရတယ်သမင်းပဲဆိုအောင်တော့ကိုရှိမှဆန်ကြီးမှသူစားချက်စားတာဆန်တော်မှလည်းဆန်ကောင်းကောင်းရှိမှမရှိလို့ချင်းချက်တာပဲလို့သာဟုတ်လားဆန်ကောင်းကောင်းမရဘူးဆိုရင်ဟိုမျိုးဝလူတွေကဆန်ကောင်းကောင်းစားနေကြဆိုဆန်ကောင်းကောင်းမရဘူးဆိုရင်ဆန်ကောင်းကောင်းစားခြင်းပါလေဆိုတော့

လဲဝဲလဲစားတယ်တဲ့ရွှေတို့အဲ့ဒါသာကဲသာပြီးတော့ခုတန်တာကိုသာသာပြီးတော့ဖင်းပါတယ်အဲပရိနိဒံလက်ကောက်စားပြီးဒီဥစ္စာတွေကကိုယ်မရှိရင်ဒါတွေသုံးစွဲလို့ရှိရင်ကောင်းမှတော့ဒီသာကိုယ်မရှိရင်ဒါမဝတ်နိုင်မဆင်နိုင်ဘူးသူများရှိတာတွေဆိုရင်လည်းငှားရင်လည်းပဲခါပေးရင်ခဏတစ်ခုရမှာပေါ့ဒါအများရမရဘူးအဲတော့ကိုယ်ရှိမှဖြစ်မှာ ရင်ရထားတွေဆိုတာလည်းကောင်းတာပေါ့ကိုယ်ရင်ရထားလေးနဲ့ကိုယ်အားလေးနဲ့ကိုယ်သွားချင်းချင်းသွားကောင်းတာဒါလည်းကိုယ်ရှိမှပဲမရှိသူများငားရရင်တော့အဲဒါပိုက်ဆံပေးရင်ခါပေးရင်တော်တော့ရမှာပေါ့လေအများအားဆိုရင်တော့သူကမလွယ်ဘူးကိုယ်ရှိဝယ်လိုပါတယ်ဆိုတာအိမ်လည်းအိမ်ကောင်းကောင်းနဲ့နေရင်ကောင်းမှပြီးသားပဲအိမ်ကလည်းရှိအောင်မှမရှိလို့ရှိရင်အိမ်ကောင်းကောင်းနဲ့နေတယ်မယ်နေလို့ဖြစ်တာမဟုတ်ဘူးအဲကြက်ကြီးပဲဆိုအဲဒါလိုပဲခုဒီဥပိ္ပခ နေကမပိတာဥပိ္ပခာကောင်းပါတယ်ဒါမိဝဲပါလို့မြတ်စွာဘုရားဟောဝင်မယ်လို့မိဝဲခြင်းပါပြီဆိုရင်လည်းအာမထုခွင့်တော့လကားသားမိဝဲလို့မရဘူးဟုတ်လားအဲနေကမပိတာဥပိ္ပခာမိဝဲပါဤမိဝဲပါဤဆိုလို့ဖြစ်ဖြစ်တာမဟုတ်ဘူးသူကကိုယ်တဏ္ဍာကိုဖြစ်အောင်လို့အားထုတ်အောင်မှာဖြစ်ရင်မှသာမိဝဲတာဖြစ်ဖြစ်ပြီဆိုမှသက္ကတက္ကတခါတည်းပွားများအားထုတ်အဲဒါမိဝဲနေတာအဲဒါဒီဥပိ္ပခာရောက်နေတဲ့ပုဂ္ဂိုလ်က

နန္ဒကောင်းပါလေအဲဒီလိုသွားနေရမှာမြင်ရမှာလဲဥပိ္ပခာပြကြာရနာအစအတွေ့အထိရအကုန်လုံးဥပိ္ပခာတွေကျင်းပြီးတော့သွားနေရအဲဒါတနာရီနှစ်နာရီသုံးနာရီသမာဓိကောင်းတဲ့ပုဂ္ဂိုလ်ဒီလိုအားထုတ်နေရင်သုံးနာရီလောက်လဲသူ့စာမိဝဲနေတာပါပဲအဲဆက်ပြီးအားထုတ်နေရင်လည်းရသေးတာပါပဲဒီနေ့လုံးအားထုတ်နေဒီနေ့လုံးမိဝဲနေတာပဲဒါမိဝဲပါတဲ့ အဲမိဘဝများလို့ရှိရင်အရိယာမညာရောက်တော့မှာကြာတော့ဘူးမကြာတော့ဘူးသူကဒီရောက်လို့ရှိရင်တဲမကြဘူးသူကတချို့ပုဂ္ဂိုလ်မှာဉာဏ်ဉင်တဲ့ပုဂ္ဂိုလ်ကြတော့တဏှာရည်အတွင်းမှာပဲမလို့ရောက်သွားတယ်အဲမမြန်မမြန်လို့နှေးတဲ့ပုဂ္ဂိုလ်တောင်မှလည်းပဲအဲရအားဖြင့်ဆိုရင်တရက်လောက်နေရောက်ရောက်တာလည်းရှိပါနှစ်ရက်လောက်နေရောက်တာရှိသုံးရက်လောက်နေရောက်တာရှိတယ်တဲလည်းမကြတော့ပါဘူးအဲ့ဒီမှာตายရနေရင်တော့မရောက်ဘူးဒုဥစ္စာตายရနေရင်တော့၄-၅၀ရက်လည်းမရောက်ဘူးသဘောကျရင်လို့ရှိရင်မตายပဲနဲ့

iweddebụaaori lelee maupeka kwenriri aguro kpu eesiansi augbu iweori

ဒီကာလအကြောင်းမညီညွတ်လို့ရှိရင်လည်းပဲစိတ်မချမ်းသာတွေဖြစ်တာဒီကာလမှာလေးလူရှုမှုလည်းရှိတာပေါ့လေတော့ကြတော့ရိုးနေတော့လည်းပဲဝမ်းမြောက်ဝမ်းသာရလည်းမဟုတ်ဘူးသူကအဲဒီမှာဥပိ္ပခာနဲ့လည်းသူအားထုတ်တာတွေရှိတာပေါ့အဲဒါတွေကအကောင်းနေပါပဲသူကတော့အဲကာမဂုဏ်ကထမြောက်တဲ့ဥစ္စာတွေဒါလည်းတိုးတက်ပြီးတော့အနုတ္တိနဲ့တဲ့ဘုရားကုံတွေအာရုံပြုပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်တယ်

ဒီလိုကျင့်ကပပစ္စလုံးဝချုပ်တည်းမမီဝဲတာနဲ့မီဝဲတာတွေနားလည်ပြီးတော့မမီဝဲတာတွေရှောင်ပြီးမီဝဲတာမီဝဲတင်တာတွေမီဝဲသွားလို့ရှိရင်ဒါဟာပပစ္စပညာတွေချုပ်တော့တာပါပဲ။ကဲဆိုလိုက်ကြအောင်လို့ဘယ်လိုကျင်ကပပင်စာလုံးဝချုပ်တည်း

ဤသို့ကျင့်ကပပင်စာလုံးဝချုပ်တည်းအခုပြောတဲ့အတိုင်းမိဝဲတာနေမိဝဲပဲနဲ့ရှောင်းမိဝဲတဲ့ဓာရီမိဝဲပြီးတကလားသွားရင်တဲ့ဝဲတဲ့နဲ့အထူးအားဖြင့်တော့ဝိပဿနာနဲ့စတဲ့ဝါမျက်ဝါသာမှုနှလုံးမသားမှုဥပိ္ပခရေးကြည့်တာကတော့ဝါသာမှုနဲ့ဥပိ္ပခကအရေးကြီးပါတယ်နောက်ဆုံးဥပိ္ပခရောက်အောင်မှာပဲ သင်္ဃာရုပ္ပခါကြရင်ဥပ္ပခါရောက်တာအဲ့ဒီကြောင့်ပွားတာကိုအဲ့ဒီပွားတာလို့ရှိရင်ပပိစ္စပညာသင်္ခါချုပ်တဲ့နိဗ္ဗာန်ရောက်တော့တာပါပဲနိဗ္ဗာန်ရောက်တဲ့အကျင့်ကိုကျင့်ချင်းဖြစ်တော့တာပါပဲဆိုမြတ်စွာဘုရားဧဝံပတိပန္နောကောဒေဝနာမေန္ဒဘိက္ခုပပိစ္စပညာသင်္ခါနိရောဓသာရုပ္ပကာမိနေပฏิဝရံပฏิပန္နောဟောတိ

ပပင်းစတင်ညာသင်္ခါနိရောဓပါရုပကာမိနေပပင်းစတင်ညာသင်္ခါပပင်းစတင်ညာပပင်းစတင်ညာတရားစုဤချုပ်ငင်းရာနိဗ္ဗာန်သို့ရောက်သောချုပ်ငင်းရာနိဗ္ဗာန်နှင့်လျော်၍ချုပ်ငင်းရာနိဗ္ဗာန်သို့ဆက်ရောက်သောပฏิပဒံမဇ္ဈိမပရိဒါအကျင့်ပါကိုအကျင့်ပရိပါကိုပฏิပန္နောတိအကျင့်သည်ဟု၍ဥစ္စတိခေါ်ဆိုအပ်၏အခုပြောရတဲ့အတိုင်း မဝင်ဝဲတဲ့ဝေဒနာတွေကိုမမိဝဲပဲနဲ့ကြောင်းပါတဲ့မိမိသာနာဒီဝေဒနာတွေမဖြစ်ပါစေနဲ့ကာမဝန်အာယုန်တွေအကြောင်းပြုပြီးတော့ဝမ်းမြောက်ဝမ်းသာမှုတွေဖြစ်အောင်အာမထုံနဲ့မကြိုးစားနဲ့ဖြစ်ပေါ်လာလို့ရှိရင်လည်းရှုမှတ်ပြီးတော့ပယ်လိုက်ဒါပဲဟုတ်လားဝမ်းသာစရာလေးတွေကိုမြင်လို့ဝမ်းသာရင်မှတ်ပြီးပယ်လိုက်အဲကြာပြီးတော့ဝမ်းသာရင်မှတ်ပြီးတော့ပယ်လိုက်တာပါပဲကော စိတ်ကူးစဉ်းစားပြီးတော့ဝန်တာနေလို့ရှိရင်လည်းရှုမှတ်ပြီးတော့ပယ်လိုက်စိတ်ပြည့်စရာကာမဂုဏ်အာယုန်တွေအကြောင်းပြုပြီးတော့စိတ်ပြည့်စိတ်ညစ်နေလို့ရှိရင်အဲဒါတွေလည်းရှုမှတ်ပြီးတော့ပယ်လိုက်ပါတဲ့လက်မခံပါနဲ့အဲကာမဂုဏ်အာယုန်တွေအကြောင်းပြုပြီးတော့သုံးဆောင်ခံစားရင်းနဲ့ဝမ်းမြောက်တာလည်းမဟုတ်စိတ်ပြည့်တာလည်းမဟုတ်ဘူးနေတာထိုင်တာဒီလိုပဲဖြစ်နေတယ် အဲဒါတွေလည်းပဲလက်ခံမထားပါနဲ့တဲ့ဒါတွေလည်းဒီလိုစိတ်တွေလည်းရှုမှတ်ပါအောင်တဲ့တချို့ကတော့ဒါကနာကောင်းနေတာပဲဘာမှပြည့်မရှိဘူးလေတချို့ကထင်တယ်သူကအပြည့်ရှိနေတယ်သူသာမှုကရှိနေတာပေါ့အဲတော့တော်တော်ချင်းနဲ့စပြီးတော့တရားနာဖို့တရားထုတ်ဖို့သင်ရန်ပြုဖို့အဲဒါနဲ့စပြီးကြာစီမှုအကြောင်းပြုပြီးတော့ဝန်တာတယ်အဲ နှလုံးမသားမှုလည်းဖြစ်ချင်းဖြစ်မှာပေါ့လေနှလုံးမသားမှုလည်းဖြစ်တာအကြောင်းမညွတ်တော့ဖြစ်တာရှိပါတယ်ဒါလည်းမြှွေရတာပဲอืมပြီးတော့အလယ်လာဥပ္ပခါတွေလည်းဖြစ်တယ်ဒါတွေလည်းမြှွေရတရားနှလုံးသွင်းအားထုတ်ပြီးတော့ဖြစ်တဲ့ဝမ်းမြောက်ဝမ်းသာမှုတွေနှလုံးမသားမှုတွေအဲလေးလူကျူးမှုတွေအဲ့ဒါတွေလည်းမြှွေရမယ်လို့အခုပြောခဲ့တာသုံးနေပါပြီအတူရုပ်ကတော့ ဣဒံနိဗ္ဗာယဣဒံပဇဟထတယ်ဟိုသုတ်ကသောတာတယ်ဒီဥစ္စာမှီပြီးတော့ဒီဥစ္စာပယ်ကြတဲ့ဒီဥစ္စာမှီပြီးဒီဥစ္စာပယ်ကြလဲရလန်းလဲဝါလန်းတစ်ခုရှိရင်လဲဝဲလန်းကမကောင်းဘူးလဲရလန်းကကောင်းတယ်ဆိုရင်လဲလဲရလန်းမှီပြီးတော့လဲဝဲလန်းကိုပယ်လိုက်တာပါလဲရလန်းလိုက်သွားရုံပါပဲဒီပေမော်တက်နေတဲ့ပုဂ္ဂိုလ်သိကိုင်းနှကိုင်းရှိတယ်ငြိမ်းတိုင်းကောင်းတဲ့ သေကိုင်းနဲ့မကောင်းတဲ့သေကိုင်းတစ်ခုမှာအဲမကောင်းတဲ့သေကိုင်းပဲပြီးကောင်းတဲ့သေကိုင်းပေါ်တက်နေလိုက်ရင်ဒါသူချမ်းသာတာပါပဲအဲဒါလိုပဲမကောင်းတဲ့ဥစ္စာကိုပယ်ပြီးတော့ကောင်းတဲ့ဥစ္စာကိုပြည့်စုံအောင်အားထုတ်အောင်ဣဒံနိဗ္ဗာန်ဣဒံပဲစေတာမိဝဲတင်တာတွေမိဝဲပါတဲ့ဒါတော့ဒီနှလုံးမသာမှုဆိုတာကတော့သူကမကောင်းဘူး နှလုံးမသာမှုကတော့သူပယ်ရမှာဒါပေမဲ့လည်းနှလုံးမသာမှုထဲမှာလည်းပဲကာမဂုဏ်နဲ့ဆက်တဲ့နှလုံးမသာမှုကပိုးပြီးတော့မကောင်းတော့သူ့ပယ်ပြီးတော့တရားနဲ့ဆက်တဲ့နှလုံးမသာမှုဖြစ်ခြင်းဖြစ်ပါစေတဲ့ကာမဂုဏ်နဲ့ဆက်တဲ့နှလုံးမသာမှုတော့မဖြစ်ပါစေနဲ့ဒီလောက်ပါလေပြီးတော့ဝမ်းမြောက်ဝမ်းသာမှုဆိုတာကောင်းတယ်ဒါနှလုံးမသာမှုကိုပယ်ပြီးဝမ်းမြောက်ဝမ်းသာမှုဖြစ်အောင်အားထုတ်ရမယ်ဒါပေမဲ့လို့ကာမဂုဏ်နဲ့ဆက်တဲ့ဝမ်းသာမှုကမကောင်းသေးဘူး

အနုပတိတရားပါတရားစုံလို့ပဲခုကတော့အချင်းချုပ်ပြန်ပြီးပြောတယ်။နောက်ပြီးတော့အဲဒီဝမ်းမြောက်ဝတ်တာမှုတယ်လေဥပိ္ပခာတရားလုပ်ပါတဲ့သောမနာသဝမ်းမြောက်ဝတ်တာမှုဆိုတာကတော့သူကမသိမွေသေးဘူးကြားနာနေတယ်ဥပိ္ပခာလိလိရှုမှုလိလိရှုမှုကလည်းပဲကာမဝုန်နဲ့စတဲ့လိလိရှုမှုကတော့ကောင်းတာမဟုတ်ဘူးအဲ့ဒါကိုပယ်ပြီးတော့တရားနဲ့စတဲ့လိလိရှုမှုတရားရောက်အားထုတ်ပါအခုပြောတဲ့လိလိရှုမှုရောက်လာဥပိ္ပခာရောက်လာသူအမြင့်ဆုံးပဲအဲဒီရောက်အားထုတ်ပါတယ်

သူများတွေတရားတိုးတယ်တက်တယ်ဆိုရင်ကိုယ်မဖြစ်တော့တယ်စိတ်ညစ်တာပူသေးတယ်ကနေပြီးအဲ့ဒါကနေပြီးနောက်တရားကောင်းလာပြီးမှတ်လို့တော်ကြတော့ကောင်းလာတာပါပဲစိတ်ဆိုတာအာမငယ်ရဘူးဘယ်သူဖြစ်ဖြစ်ပဲသူကတော်ကြအလုပ်ဆိုတာအစဉ်တိုင်းအထုတ်သွားလို့ရှိရင်နောက်ဆုံးကြရင်အောင်မြင်တာပဲမလျှော်တော့အထုတ်ရင်အောင်မြင်တာကြီးတယ်နောက်တာမဆုံးနဲ့ခကြီးသွားတာဟာရှေ့တာသွားနောက်မပြန်နဲ့ကိုလိုတဲ့ ခကြီးဒီနေ့တော့ရောက်မှာဘလောက်ဝေဝေဒီနေ့ကျရင်ရောက်မှာကြားထဲမသိရင်ရောက်မှာပဲသူကသွားလို့ရောက်သွားမှာအဲ့ဒါလိုအခုကြားရုံနဲ့ဥစ္စာဘာမှစိတ်မပြေရဘူးအချိန်မကြာသေးလို့မြောက်သေးတာပဲဆိုပြီးစိတ်မပြေတာနဲ့ဒါရှုမှနေဒီနေ့ကြလို့ချင်းကိုလိုတဲ့ခီးရောက်သွားမှာအဲ့တော့တမာရညာလေးတော်တော်ကောင်းလာတဲ့အခါမှာဟောအာယုံလေးတွေမှတ်နိုင်တယ်စိတ်တွေထွက်သွားသွားခြင်းမှတ်နိုင်တယ်စိတ်တွေလည်းမသွားဘူးအာယုံနဲ့စိတ်နဲ့အကကနဲ့ကကနဲ့တီးနေပြီဆိုစိတ်ကလည်း ပျော်ပျော်ခပ်ပျော်ပျော်လေးဖြစ်လာဝမ်းသာမှုတွေဝင်လာတာပေါ့အဲဒါလည်းတိုးပြီးတော့ဖြစ်ဖြစ်တည်းမြင်လာမှသာပြီးဝမ်းမြောက်ဝမ်းသာဖြစ်တာအယောင်လင်းနေပီတိပါဒရီတွေဖြစ်သိဝမ်းသာတာတက်ကြွတာမှပြောနေတာငါလိုလိုရှိသေးတာဆိုတဲ့နေမျိုးရောက်လာပြီးကြတော့အဲဒီမှာတရားတွေလည်းအောင်မြင်ပြီးပြည့်စုံပြီးဒီလိုလည်းထင်တာပါအဲဒီအနေနဲ့ဝမ်းမြောက်ဝမ်းသာအကြီးကျယ်လည်းဖြစ်တတ်ပါတယ်အဲဒါလည်းရောက်ရမယ့်ဥစ္စာပါပဲရောက်တော့တော့ဒါရင်နေရတာဒါရင်တော့မနေရဘူးအဲလေးလေးရှုမှုဥပိ္ပခာတရားသွားရမယ်တော့တော်တော်ကြတော့လည်းဥပိ္ပခာရောက်တာပါပဲ ပထမရောက်ခါရတာအားတဲ့တရားတွေသိဖြစ်တာကိုတော့ကြတော့လည်းဒီဟာအဲဒီလိုသဘောပဲစာပြီးတော့ဖြစ်ပြနေတာလေးပဲဆိုတော့တော့ကြတော့ဝမ်းမြောက်ဝမ်းသာမှုမဖြစ်ဘူးပြောတဲ့အတိုင်းသွားချုပ်ပါပေါ်တိုင်းပေါ်တိုင်းအာယုန်တွေရှုလို့ဖြစ်ပြတယ်မြင်လာရှိကလည်းပဲဒီလိုဖြစ်ပြနေတာမမြဲတာဒီခုလည်းဖြစ်ပြနေတာမမြဲတာနောင်လည်းဒီလိုဖြစ်ပြနေမယ်မမြဲတဲ့တရားတွေကြီးတယ်ပဲပေါ်လာတဲ့အာယုန်တွေလည်းဖြစ်ပြမမြဲတာတွေပဲ ေးရှုမှတ်သိနေတာလေးတွေကလည်းသိပြီးကြောက်သိပြီးဖြစ်ပြမမြဲတာတွေပဲဒီထဲမှာမြဲနေတဲ့တရားမရှိဘူးပုဂ္ဂိုလ်သတ္တဝါမရှိဘူးကောင်းသောချမ်းသာတာမရှိဘူးအဲအနိစ္စဒုက္ခအနတ္တသဘောတရားတွေကြီးရဲ့ပဲလို့မြင်မှမရတာတော့ဥပိ္ပခာရောက်လာဘယ်လိုကောင်းတဲ့အာယုံတွေ့ရလို့လဲဝမ်းမြောက်ဝမ်းသာမဖြစ်ဘူးဘယ်လိုမကောင်းတဲ့အာယုံတွေ့ရလို့လဲစိတ်ပြတ်မှုစိတ်ချမ်းမသာဘူးဖြစ်ဥပိ္ပခာရောက်လာပြီတဲ့အဲဒီဥပိ္ပခာမြှွေရမယ်နောက်ဆုံးဒီဥပိ္ပခာကို သင်္ခါရုပ္ပခာဒီမှာဝေဒနာရလို့တော့မဟုတ်ပါဘူးသတ္တမေဇ္ဇတဥပ္ပခာကအဲဒီမှာပါတယ်ဥပ္ပခာရောက်အဲဒီဥပ္ပခာကနေပြီးတော့အမှန်လည်းကောင်းပါပဲမှတ်စရာအာယုံအပီလေးတွေအမှန်ကောင်းပါပဲမှတ်စရာအာယုံလေးတွေကသူ့ဟာသူပေါ်နေတာမသိတာလေးတွေသူ့ဟာသူသိနေတာသူအရှင်ရနေတော့အစလောက်ပဲတည်ပြီးရမလာယုံမှာပဲဆိုပြီးထိုင်ပြီးတော့ဖောင်းနေပိန်နေဖောင်းနေပိန်နေပြီးတော့ နည်းနည်းလေးတော့အားဆိုင်ပေးရတာပဲသူ့အချိန်နဲ့သူသွားလာဟိုမှာအာယုံလေးတွေကပေါ်လို့ပြီးလို့ဖောင်းတာပိန်တာထိုင်တာထိတာစသဖြင့်ပေါ်ရပေါ်ရလေးတွေလိုက်သူ့အသူသွားနေနောက်တစ်ပြေးပြေးနဲ့အာယုံနည်းနေပြီးတော့သာတော်ကြလို့ရှိရင်တကူလုံးပြောက်ပြီးတော့အသီလေးညွန်ကြားနေပြန်မယ်ပြီးရပြီးရသွားနေအဲနောက်ဆုံးတစ်ခါလဲအာယုံအသီရောသူဖြောက်ချုပ်ငင်းသွားတဲ့သဘောတရားသူကရောက်သွားနေတာကိုသင်္ခါရတရားတွေချုပ်ငင်းသွားတဲ့သဘောမှာရောက်သွားအဲဒီကြောင့်အားထုတ်ရမှာ အဲ့ဒါအထုပ်ဝေယကုမြတ်စွာဘုရားဟောတာအဲ့ဒီသိရတယ်ပဲသောတာပတိမဲနဲ့နိဗ္ဗာန်သိတာရှိတဲ့သရာမိမဲနဲ့သိတာရှိတဲ့နာမိမဲနဲ့သိတာအရဟတမဲနဲ့သိတဲ့အရဟတမဲနဲ့သိတဲ့မြတ်စွာဘုရားဒီတရားကိုဟောတာပဲအဲ့ဒီတရားညှိဝဲသွားပါလေတဲ့ဒါပဲတဲ့ဘာပိစ္ဆပညာသင်္ခါတရားတွေချုပ်ငင်းနေဆိုတာဒါပါပဲတဲ့ကဲဆိုရသားမအောင်နဲ့ဘယ်လိုကျင့်ကဘယ်လိုကျင့်ကဘာပိစ္ဆဘာပိစ္ဆ

သို့ကျင့်ကပပင်စာလုံးဝအချုပ်တည်းအဲပပစ္စပညာတရားတွေကဒီတိုင်းကျင့်သွားလို့ရှိရင်တဲ့ပပစ္စပညာတွေချုပ်တဲ့အရိယာမေဖို့တွေရောက်ပါတယ်လို့ဆိုလိုပါတယ်အဲဒီဒေသနာတွေနားနေရင်လည်းအကြမ်းင်းက ဝိပဿနာညာစဉ်တိုင်းတက်ပြီးသောတာပတိမေဖို့ရောက်သွားတယ်ဥပိ္ပခဝေဒနာဟောနေတုန်းနဲ့အဲ့ဒီမှာသူသောမနာတာဟောတော့လည်းသောမနာတာတွေဖြစ်နေမှာပေါ့လေသေဝိတ္တပါမြွေရတဲ့သောမနာတာတွေသူ့မှာဖြစ်ဥပိ္ပခဟောတဲ့ခါကာလကျတော့အဲ့ဒီဥပိ္ပခတွေသူ့မှာဖြစ်လာတာကိုအဲ့ဒါတွေရှင်ရင်ရှင်နဲ့ပေါ်လိုက်ကြောက်လိုက်ဖြစ်လိုက်ပြဲလိုက်သဘောလေးပြီးရင်ပြီးရင်ရုပ်နာသင်္ခါရငြိမ်းတဲ့နိဗ္ဗာန်ကိုသောတာပတိမေဖို့နဲ့သူရောက်သောတာပန်ဖြစ်တယ် ဘာသာဝင်ဖြစ်သွားတော့ညစွာတရားသူကြီးကလည်းပဲဒီလိုရှောက်နေကြပါပဲတိဏမေထဝိသိကိစ္စဣထဤရာ၌မေကျွန်တော်သည်ဝိသိကိစ္စယုံမှားမှုကိုတိဏလွန်မြောက်ပါပြီကြီးကလည်းပြောတော့ပြောဒါပေမဲ့ကြီးကတော့ဘုရားဝတ်တဲ့ဒေသနာတော်အရယုံတာအခုတခါတော့ဒေသနာတော်အရမဟုတ်ကိုယ်ပိုင်ညာနဲ့ကိုယုံတော့လေကတော့ဟာဒီလိုရှိဒီလိုဖြစ်တာပဲဆိုတော့ဒါလေးသိချယုံတော့ ဒီပိုင်းကသတ္တဝါတွေချမ်းသာခြင်းညပါရင်လည်းဘာကြောင့်ဆင်းရဲတွေ့နေရတယ်လဲဆိုတော့ဗျာအဲဗကြမင်းကမေးတော့မြတ်စွာဘုရားကဖြေကြအိဒါမစီယာရှိနေလို့ဆိုတော့ဟုတ်လို့လေဆိုပြီးသဘောကျတယ်အဲတော့အိဒါမစီယာဘာကြောင့်လဲအဲချစ်စရာမုန်းစရာအာရုံတွေရှိလို့ချစ်စရာမုန်းစရာအာရုံတွေဘာကြောင့်ရှိရသလဲဌာနရှိလို့ဌာနဘာကြောင့်ဖြစ်ရသလဲဝိတ္တရှိလို့ဝိတ္တဘာကြောင့်ဖြစ်ရသလဲ

ဒီသောမနာတာဝမ်းမြောက်ဝမ်းသာမှုတွေဖြစ်တယ်တရားနာရင်လည်းသောမနာတာတွေဖြစ်လာပြီးဝဲရတဲ့သောမနာတာတွေပဲတရားနဲ့စပ်ပြီးတော့ဝမ်းမြောက်ဝမ်းသာမှုတွေဖြစ်တယ်သေဝိတဘာသောမနာတာတွေဖြစ်တယ်အဲဒီဝမ်းမြောက်ဝမ်းသာမှုတွေရှုလိုက်တဲ့ဟာကလည်းဝိပဿနာဝိပဿနာရှုပြီးအဲဒီဝမ်းသာမှုလေးတွေကြောက်သွားတယ်ဝမ်းသာမှုတွေကြောက်သွားတယ်ပြီးတာအဲဒီမှာလည်းဝမ်းသာမှုတွေထပြီးတော့ဖြစ်နေတာပဲဟွန်းအဲဝမ်းသာမှုမဖြစ်လို့ရှိရင်ဥပေက္ခဖြစ်လာမယ်တဲ့မှာ ဖြစ်ပြသွားတာဒီဥပိ္ပခာလေးတွေဖြစ်မိဝဲရတဲ့ဥပိ္ပခာပဲအဲ့လိုမိဝဲရတဲ့ဥပိ္ပခာဖြစ်ရင်းနဲ့နောက်ဆုံးဒီဖြစ်ပြတဲ့ယုံနာနဲ့လုံးဝရင်းတဲ့နိဗ္ဗာန်ကိုရောက်သွားနိုင်တယ်ဒါတရားမင်းကဒီနည်းနဲ့ရောက်တာရောက်ချင်လွယ်လွယ်လေးပဲမထက်ဘူးသူကရောက်ချင်ဘုရားတရားဟောတာလည်းပြောနေဟောတချို့ဝမ်းမြောက်ဝမ်းသာစရာတွေနှလုံးသွင်းရင်လည်းအဲဒီကဝမ်းမြောက်ဝမ်းသာမှုဖြစ်လာပီတိဖြစ်လာတော့ဒါလေးရှုတာနဲ့

အမှားအသားနဲ့မိတ်မထင်ဘူးပေါ့တရောင်စစ်တို့ပါတော့အဲဒီလက်ကောက်ဝတ်တို့ပါတော့လက်စစ်ကလေးတွေပါလေလို့အဲဒီကစတန်ထားလို့ရှိရင်ဘယ်နာကအစစ်ကြီးမှမသိရဘူးလေဒုစရအဲဒီနေရာကြီးကရုပ်ချောပုံကတော့တရောင်စစ်နေရာမရှိဘူးတူတူလည်းအားလည်းတချို့တဲ့ချော့ဘယ်လိုနဲ့နေတယ်လဲပြောတော့ခုကလာဒီလိုပြောမတွေ့ဘူးသေးဘူးလို့ လက်ကလေးကိုယ်ရတော့ပါဩစစ်ကဒနာရှိတာကိုဆိုပြီးရဆိုတယ်ဒီတိုင်းဆန့်လာလို့ရှိရင်မသိဘူးတဲ့ဆိုတော့တောင်သေးတယ်ပါစစ်မမြင်အဲဒီလိုရုပ်ရည်ယူပကာယချောမောပြည့်စုံတဲ့သူအတ္တဏိနိမိတ်တာအဆက်ဆက်အထိတ်မှတ်ကလေးတောင်မှအမှားသားလေးတောင်မထင်ရှားတဲ့မိရားကြီးလို့ဆိုတာကအတ္တဏိနိမိတ်တာအဲ့ဒါသူက

န်းကြီးဝရင်းသွားတော့မှစစ်တွေပဲသွားတော့မြို့ဟောင်းရောက်တော့အဲ့ဒီမှာကရဝိငှက်ရုပ်တွေရေးထားတာတွေ့မြို့ဟောင်းမှာရှေးဟောင်းမှာပဲရခိုင်ပြည်ရင်လက်ထက်ကလှုပ်ထားကြတာပေါ့လေအဲနှစ်ပေါင်း200ကျော်လောက်ကအဲဒီကလှုပ်ထားကြတယ်အဲဒီရုပ်ကလေးတွေတွေ့တော့ဟိုကသူတို့နားလဲတဲ့ပုဂ္ဂိုလ်ကလိုက်ကြည့်ရတာကရဝိငှက်ပဲတဲ့ ပုံလေးတွေတွေ့ရလားလို့မြင်မှုရလားလို့မေးတာမြင်မှုပါတယ်ဘယ်မြင်မှုတော့ဒီမှာရှိတယ်တဲ့သူကပြောတယ်သူသူတို့ဒီမှာရှိကရိုင်းနဲ့อืมဒီကရိုင်းနဲ့ကဒီကဒီကတော့မှတွေ့ကျင်နေတယ်သူကကရိုင်းနဲ့ဆိုတာစာထဲမှာသာတွေ့ပြီးတော့နေသူတို့ဒီမှာရှိတယ်လို့ပြောတယ်ကရိုင်းနဲ့ကအဲလေတော့ဒီပါဒီမှာရှိတယ်တဲ့ဒီအကောင်သိလည်းမကြည့်ဘူးလို့ပြောတယ်သံပါရတယ်လို့ပြောတယ်အဲဒီကရိုင်းနဲ့အပန်းကိုကြားရတော့

ပါရပေလိမ့်မယ်လို့အာရုံပြုလိုက်တဲ့အခါပီတိတွေဖြစ်လာတာချိုးခြင်းအဲဒီဥစ္စာတွေဝိပဿနာရှုပြီးတော့သောတာပန်ဖြစ်တယ်လို့ဥစ္စာတရားတော်မှာသိအားထုတ်နေရတာမဟုတ်ဘူးဖြစ်ရှင်တဲ့ပုဂ္ဂိုလ်လွယ်လွယ်ပဲပါရမီရှိတဲ့ပုဂ္ဂိုလ်ဖြစ်တယ်အဲတော့တရားမင်းဆိုတာကတော့နာလည်းဖြစ်ပါရမီလူရှိတဲ့ပုဂ္ဂိုလ်လည်းဖြစ်ညာလူရှိတဲ့ပုဂ္ဂိုလ်လည်းဖြစ်ပြီးတော့နေတော့မြတ်စွာဘုရားဟောတဲ့အခုတရားတော်အကျေကြီးဟာပဲ ပြီးတော့ဘုရားကိုယ်တော်တိုင်ဟောတော့ပီတိသောမနာသားတွေလည်းသိဖြစ်စရာပေါ့သဘောကျစရာတွေပဲအဲပီတိသောမနာသားတွေဖြစ်ရင်သောမနာသားဖြစ်ဝမ်းမြောက်ဝမ်းသာမှုတွေဖြစ်ရင်ဒါမိဝဲတဲ့ဟာတွေပဲသေဝိတဘသောမနာသားတွေဖြစ်လာအဲဒီသောမနာသားတွေကလွန်မြောက်လာတဲ့အခါဖြစ်ဖြစ်တွေသိရင်သိတဲ့ဥပေက္ခာတွေလည်းဖြစ်လာဒါသေဝိတဘဥပေက္ခာတွေပဲအဲဖြစ်ဖြစ်တွေရှင်ရှင်နဲ့ဟောဖြစ်ဖြစ်သားတွေသိရင်သိရင်သိရင်နောက်ဆုံးတခါလဲဖြစ်တဲ့ယုံနာနဲ့လုံးဝငြိမ်းနေနေပါရောက်တော့သောတာပန်ဖြစ်သွားတာကိုဒီတော့

ကတံကရာသလောသလောတွေ့တော်မူသည်မေကျွန်တော်အဝိကတာကင်း၍သောပါပြီရှင်ဖေရကင်းတော်ပါပြီယုံမှမှုလည်းကင်းတော်ပါပြီသဘောကျသွားပြီဒီကယုံမှမှုကတော့ဟုတ်ကင်းတာဟိုရှင်နာကယုံမှမှုကင်းတယ်ဆိုတာကတော့ညဇာပြဖြေလို့သဘောကျရုံနဲ့ပဲရှိတာအခုကတော့ဒီကရသောတာပါဖြစ်ပြီးတော့ယုံမှဟုတ်ကင်းသွားတာဆရာတရားတန်ခါနဲ့စပြီးယုံမှမရှိတော့ဘူး အဲကိုကျင်တရားနဲ့စပြီးယုံမှမရှိတော့မဲခွနိဗ္ဗာန်ရောက်ကြောင်းတရားလမ်းမှလည်းဒီဟာပဲဆိုပြီးပြီဘာမှယုံမှမရှိတော့မမီဝဲတဲ့တရားတွေမမီဝဲပဲနဲ့မီဝဲတဲ့တရားတွေမီဝဲပြီးတော့မိမိတဏ္ဍာဖြစ်အောင်မီဝဲပြီးသွားလို့ရှိရင်နောက်ဆုံးနိဗ္ဗာန်ရောက်တယ်ပမစ္ဆပညာသင်္ခါဆိုတဲ့တရားတွေအကုန်လုံးငြိမ့်တယ်ဒါကိုယ်ပိုင်ဉာဏ်နဲ့ကိုရှင်းပြီးသဘောကျပြီးတော့သိသွားတာကိုသောတာပန်ဖြစ်တယ်သောတာပန်ရှင်းုံနဲ့မကဘူးလို့သောတာပန်လည်းဖြစ်ပြီးတော့ ဝိရင်းကလည်းပဲအသက်တန်းကလည်းအဲ့ဒီချိန်ကုန်းနေတယ်ဆိုတာကိုသူကချိန်ထားတယ်လို့ပဲသူကချိန်ကြိုက်ထားတယ်လို့ပဲမြတ်စွာဘုရားကလည်းဒါကြောင့်သူနဲ့တော်တဲ့တရားတူတူဟောတာနဲ့ဒီပါအရှိကြီးဟောနေလို့ရှိရင်ရားတဲ့ညာသူရိစိတ်ချုပ်သွားရင်ကြရတော့မယ်လို့လားอืมဒါဘုရားတူတူဟောလို့တရားကြီးအရှိကြီးဟောနေလို့ရှိရင်တရားဆုံးနေတောင်တရားမဆုံးခင်သုတွေမှလို့ဖြစ်နေသူကတရားကအဲ့ဒီချိန်မှာသုတွေသွားတာလေသူက တရားလည်းဥပိ္ပခာလည်းဆုံးရောတခါလည်းအဲဒီမှာသူ့ရသွားဥပိ္ပခာသေဝိတာဝအသေဝိတာဝလည်းဟောပြီးတော့ဒီမှာသူ့ရစေကြသူ့ရစေကြသွားပြီးတော့သူကလည်းတရားဘုရားအထဖြစ်ခြင်းနေတာကိုဖြစ်ခြင်းနေတော့တရားပဲပြန်ဖြစ်ပါတယ်သူ့နေရာလေးသူသဘောကျတယ်။ဟောမယ်ကိုယ်နေရာလေးကိုကလည်းသဘောကျတာတယ်လို့

ခြေဥစွာမျိုးတွေရာတွေဝင်ပြီးသင်ကြားကြွတဲ့နေရာအဲ့ဒီခြေဥစွာကြွတာဒီမိသားရမင်းကခြေဥစွာကျိုးဆိုပြီးလက်ဦးတရားတို့အဲ့ဒီမှာနာပြာပွဲကြီးအနေနဲ့ပေါ့ဒီပြင်တရားသေးအသေးလေးတွေကတော့ဟောမာရန်ဒီမှာဟောခဲ့တာလေးတွေရှင်ရှိပါတယ်အဲလူလူပရိသတ်နဲ့အများရာပွဲကြီးအနေနဲ့အဲ့ဒီကစပြီးဟောအဲ့ဒီမှာပထမတစ်ချီကလေးကတသိန်းတသောင်းသောလူလူနဲ့အတူတကွသူကသောတာပန်ဖြစ်ခဲ့တာတရားကို အငယ်ရာကိုယ်ဝယ်စီကခဲ့တဲ့ပစ္စည်းတွေပါလူသားနဲ့ဝေလူဝံဆိုတဲ့အကြောင်းတော်ကြီးလူသားနဲ့ဥယျာဉ်တော်ကြီးလူသားအငယ်ကိုယ်ဝယ်စီကသူ့မှာကုသိုလ်တွေနဲ့တာမဟုတ်ဘူးသောတာပန်လည်းဖြစ်ကုသိုလ်တွေလည်းဘုရားကိုယ်ဝယ်စီကတဲ့ကုသိုလ်တွေနဲ့တာမဟုတ်ဘူးဖြစ်မယ်ဆိုလို့ရှိရင်နာပြည်ဆိုရင်လည်းအမြင့်ဆုံးအထက်ဆုံးနာပြည်နာမင်းကြီးတွေဖြစ်เสียအကြောင်းရှိတာပေါ့ဒါပဲမဲ့လို့မယ်ဖြစ်တော့ဆိုတော့သူကသရုမာရီမှာပါတယ်ဇနဝရပါတယ်လို့

အဲဒီတော့မိတော့ကလေးပြောက်သွားတယ်လို့ပြောက်သွားတယ်ဘဝစိတ်ကတရားကိုကလည်းမိတော့ကလေးအစ်တောက်တယ်ဒီနေရာမှာပဲထပ်ပြီးတောက်လိုက်တာကိုဒီနေရာထပ်ဖြစ်တယ်ဒါတော့ဘေးကပုဂ္ဂိုလ်တွေကဘယ်သူမှမသိဘူးတဲ့သူကတရားဟောင်းသေးသွားပြီတရားအစ်ဖြစ်လာပြီဘယ်သူမှမသိလိုက်ဘူးတဲ့သိတာကဘုရားနဲ့တရားသူတို့နှစ်ယောက်ပဲပြီအဲဒီနှစ်ဦးပဲပြီဘုရားကလည်းပဲသာရဏိတညာနဲ့ဆိုတော့သူကအကုန်လုံးပြီးနိုင်တယ်ဘုရားမြတ်စွာဘုရားကိုယ်တော်တိုင်အကုန်လုံးပြီးနိုင် ဒါကြောင့်မြတ်စွာဘုရားကတရားကလည်းသူကိုယ်တိုင်သူ့တွေပြီးဘဝတည်ကြောင်းလဲသွားတာမဟုတ်သူသူလည်းသိတယ်ဒီနှစ်ဦးပဲသိတယ်တဲ့ဉာဏ်ပုဂ္ဂိုလ်ကမသိဘူးတဲ့ဒါတော့တရားမင်းမှာမူလကလာခဲ့တဲ့ရည်ရွယ်ချက်လည်းပြည့်စုံသွားတယ်လို့ဆိုမှာပေါ့သူကမူလကတော့နာသာသနာ့ဘာကပြုခဲ့တဲ့ကုသိုလ်ကောင်းမှုအဟုံးကကောအဲနတ်ဘက်ကလည်းသိနေတော့သူတွေရတော့မယ်နာသိစိန်တွေစွန့်သွားတော့မယ်

ဇမပရောဟိတာဘုံရောက်သွားအဲ့ဒီအဖြစ်မျိုးပေါ့လေတရားသူကိုရကျင်ပါတယ်ဒီလိုတရားသူရကျင်လို့လာခဲ့ပါတယ်ဆိုရင်မြတ်စွာဘုရားကြောက်ကြောက်တဲ့အတိုင်းလည်းကိုတရားနာရင်လည်းသူအဲအနာဂါတော့မဟုတ်တော့ဘူးပေါ့လေသောတာပတိမေဖို့နဲ့သောတာပန်ဖြစ်သူလိုချင်တဲ့တရားလည်းရတော့ပြီးတော့တရားဖြစ်ကမိမိမူလရှိတဲ့နာသိစိန်တွေမစွန့်ညင်ဘူးအဲဒီမစွန့်ညင်တဲ့နာသိစိန်တွေလည်းသူမစွန့်ရဘူး တရားမဲ့မဲ့ပြန်ပြီးဆက်လက်ပြီးတော့ဖြစ်သွားသူလိုရှိတဲ့အကျိုးတွေလည်းပြည့်စည်ပြီးတော့သွားပါတယ်ညာများမှာဒီသုရိကာနီးတွေဘာတွေမှာတရားနာတာအပြင်သိကုတာပဲတဲ့ကွလူပြည်လောကတော့မကြမ်းမမအသေးတာဖြစ်လို့ရှိရင်သိကုရတယ်အဲသိစွမ်းလို့ရှိရင်ယောဂဝေဒနာဟာပြီးလောက်တဲ့ယောဂလည်းမပြီးဘဲနဲ့ကြောက်နေတယ်လည်းရှိပါတယ်တော်တော်ကြာအောင်တော့နေသေးတာ ဆိုတော့ကြောင့်နေရပါသေးတယ်ဆိုဆေးရအကြောင်းညွှန်လို့ရှိရင်အဲနတ်ပြည်မှာတော့ဒီလိုဆေးကုလို့မရဘူးနတ်ပြည်တော့နတ်တွေအဲသူတွေတော့မယ်ဆိုလို့ရှိရင်ဆေးစားလို့တော့အသက်မရှိဘူးသူကဘာလို့ရတော့တရားနာတယ်တရားနာတာရင်ဆေးစားတာပဲတရားနာလိုက်တော့တရားနာရင်းနဲ့မေဖို့တရားကိုလည်းရသွားနိုင်တယ်မေဖို့တရားမရတော့မှလည်းပဲ တရားနာရင်လည်းဆိုတော့စိတ်ကြည်လင်းတဲ့ကုသိုလ်တရားတွေပေါ်နေရင်ပေါ်နေရင်လည်းသူတွေသွားမယ်ဆိုသူဖြစ်ခြင်းနဲ့ဒီဘဝထဖြစ်မှာပေါ့ဒီဘဝထဖြစ်ရင်တော့အနာသိကလေးကြဖြစ်သွားတာပဲအနာကလေးလေးကြဖြစ်သွားတာသူတည်းအများကြီးရှိသွားတာပေါ့သူကအစားက3ကလေးအဲအစားကကိုလေးဒီ36 3ကလေးနဲ့6သန်းဒုပြေကနေ့ရေတော့နဲ့3ကလေး6သန်းဒါရင်လားပြေမှာအသက်ရှိအဲဒီ3ကလေး6သန်းအသက်

င်ကြယ်လို့အိဇတိဘိက္ခုစေတောပဏိတိဝိသုဒ္ဓတာဘိက္ခုရံလို့စေတောပဏိတိစိတ်ကိုထားခြင်းစိတ်ဖြင့်တောင်းလာခြင်းသည်အိဇတိပြည့်စုံတတ်၏ကာသမဘဲကြောင့်နိဟုမူကားဝိသုဒ္ဓတာသီလစင်ကြယ်သည်ဖြစ်ကြောင်းသည်စင်ကြယ်နေတဲ့ပုဂ္ဂိုလ်မှာဘယ်ခြင်းမျိုးဖြစ်ဖြစ်လိုရှိရင်ဖြစ်နိုင်ပါတယ်တဲ့ဒါကြောင့်ဈာမင်းမှာလည်းသူလိုရှိတာဒီတိုင်းလိုရှိနေတော့သတ္တဝါဖြစ်ပြီးတကသုတွေသုတွေတော့ တရားပဲပြန်ပြီးတော့ဖြစ်တရားစီစဉ်နေခိုင်မြဲပြီးတော့သွားတယ်တဲ့ဒီရင်ပုဂ္ဂိုလ်တွေလည်းဒီလိုပါပဲမိမိတို့ကသီလစင်ကြယ်နေမယ်တရားတွေလည်းအားထုတ်ထားမယ်ဆိုကိုပြည့်စင်ရတွေဖြစ်နိုင်တယ်အဲကိုလိုရှိတာတွေဖြစ်နိုင်တယ်အဲစင်စင်တရားတွေတိုးတက်ပြီးတော့တရားသူတွေလည်းရပါဖို့ရလဲဒါလည်းဖြစ်နိုင်တာပဲအကယ်၍အထက်တရားသူတွေမရရင်လည်းပဲကိလေသာမကင်းသေးရင်ဘဝဆိုတာရှိအောင်မှာအဲဒီမှာကိုလိုရှိရ ဘဝတွေကောင်းတဲ့ဘဝတွေသူဖြစ်သွားဖို့ရအကြောင်းရှိပါတယ်အဲဒါကြောင့်တရားအားထုတ်ရတဲ့ပုဂ္ဂိုလ်တွေကဝန်သားစရာကြီးတွေပါပဲအားတက်စရာကြီးတွေပါပဲအဲအချိန်နဲ့ကနေကုန်ပြီယနေ့မျိုးသားဒီရင်သိအောင်ပါပဲမဆုံးသေးဘူးသူကနောက်ဟိုပြဿနာနောက်နှစ်ခုလောက်ဆက်ပြီးတော့လာအောင်မယ်မြတ်စွာဘုရားကမိတယ်နဲ့ဆိုတော့နောက်နှစ်သတင်းသုံးမိနစ်တော့ပြီးမှပြီးပါအောင်လားမရှိသေးတယ်ဒီတော့ကမဆုံးသေးဘူး ကဲဒါလေးသံဃာကလေးဆိုပြီးတော့ကနေ့တရားသိညာအောင်လို့ဘယ်သို့ကျင့်ကပပင်စာလုံးဝအချုပ်တည်းနီမိဝဲသင့်တာမသင့်တာဝါသာနှမျိုးဒီနှလုံးမသာဥပိ္ပခာဆွဲပါနိရူဒီ

ဣဒာမေစေသူရှုပ်ပွေ၍ထင်ခြင်းမကြဆင်းရရသည်မူလစဉ်မြေသူအကြောင်းစစ်သောမုန်းချအပ်သာအာယုံများနှင့်လိုလားဒလီကြံစီတရန်ချက်ရမှာဆွဲချေတယ်လွဲ၍စင်ကစင်ကဖြစ်ရပါသည်၆ပြားတော်ရသင်္သမြကိုမှတ်ကြသဖြင့်မမီသင့်ကြောင်မီသင့်ဆောင်၍ဒါလေးပဲလူရင်းလေးက၆ပြားတော်ရမှတ်ကြသဖြင့်မမီသင့်ကြောင်မီသင့်ဆောင်၍ မာပြင်းကလမ်းမာရသည်အဲ့ဒါမှားရရင်လည်းပုဂ္ဂိုလ်ပညာပေါ်တယ်မပညာရင်လည်းပဲဒီလိုလမ်းမာတယ်သွားခြင်းလည်းသွားနေကြပါပဲမာပြင်းကလမ်းမာရသည်မုတ်ချချမ်းသာရေးပေသည်တဲ့ဗျာတရားဆုံးပြီဒီသက်ကပညာတုတ်တရားတို့ယူဇာနာကမှတ်သားဓမ္မသနာကုသကစေတနာရဲ့သွန်အမှုပေါ်ကြောင့်ကုပြနာပရိတောင်သူတော်ကောင်းတို့သည် ဤသုတ်ဒေသနာတော်နဲ့လာသည့်တိုင်မမိသင်သောတရားတို့ကိုပယ်ချောင်ရှားကြရမိသင်သောတရားတို့မမိဒါနနဲ့ဖြစ်ပေါ်ပွားများသောအခြင်းပြီးဝဲကြ၍ဝိပဿနာဉာဏ်စေရိယမဲ့ဉာဏ်စင်းစင်းရခတဲ့ဉာဏ်သတိပါချမ်းသာများကိုလင်းမြစွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်သတည်း